ဒီယနေ့1340ခုနှစ်တော်သခင်လာရင်ကျော်၄ရက်နေ့ညဖြစ်တဲ့အသာမစဲခံယူပွဲသူတော်ပွဲမှာဒီနေ့နောက်ဆုံးညဖြစ်တယ်ဒီသောတာကြီးကျောင်းတဲ့သောတာကြီးစီရောအကြောင်းပြုပြီးတော့ ဒါမစဲတခါယူပွဲပူဇော်ပွဲကြီးကျင်းပတာ73ညမြောက်ရှိပြီလေဆိုတာအဲဒီနေ့နောက်ဆုံးနေ့ပဲဒီနေ့ပြီးတော့ပဲဘုန်းကြီးရဲ့ဒီမူတော်ဝါကျင်းပတယ်ကျင်းပတယ်ဘုန်းကြီးနဲ့တရားဟောတာဒီနေ့တော်များပါပြီအချိန်ကတော့အကြောင်းမညို့လို့နေမကောင်းလို့လားမသိဘူးအဲဒီမဟောရတဲ့ရတဲ့ရှိဒီနေ့ရနေတော့ဟောရတာပါပဲတကယ် မဟောတဲ့ဥစ္စာတည်းပဲရှိတယ်ဒီနေ့ဘာတရားဟောရမလဲဆိုတော့မြတ်စွာဘုရားဟောတာရဲ့ ပါရမိမိအလိုတော်ကိုတည်တည်ကြကြခေါ်ပြပြီးတော့ညာတော်များတိုက်တွန်းပါလေညာတော်များကတော့ရင်းငါမှာပဲညာတော်များမှတော့ပါမြေသမီးဟာလည်းဆိုတော့ဘုရားကရှိကြတာပေါ့။ဒါလည်းဆိုင်တာပါပဲ။လူကြောင့်လည်းကလူသမီးမျိုးသားဥပဒေဥပဒေကာမတွေလည်းဆိုင်တာပါပဲ။ အဲဒီရသော်ဘုရားရဲ့တရားမလို့ခံကြဖို့တရားမလို့ခံကြတရားမလို့ခံယူရနတ်စွာဘုရားကအလိုရှိတယ်အရေးကြီးဆုံးကတော့ရဟန်းတော်ရဲ့အကိုအရေးကြီးတာပါပဲညာလက်တကဆိုရင်တော့မြို့သမီးရနဲ့ရှိတာမြို့သမီးရနဲ့လည်းအရေးကြီးတာဟွန်းတရားမလို့ခံမလို့အရေးကြီးတယ် ပစ္စည်းအမူလောက်နဲ့အာရမနေကြနဲ့လောကမှာပစ္စည်းအမူခံရဆိုတာကတော့အမှန်တရားအားရပြောပြရတာပဲဒီပါတွေကွယ်လွန်သွားလို့ရှိရင်အမူခံရကြသာသမီအမူခံရညီကိုမောင်နှမတွေအချင်းချင်း အမတန်ရင်းနှီးဖြစ်ခင်တဲ့ပုဂ္ဂိုလ်တွေပါပဲဒါပေမဲ့လည်းအမှုခံရတဲ့နေရာကျတော့ကိုကကောင်းတဲ့ဘက်ကပဲရကျင်တယ်အမြတ်ဘက်ကနေပြီးတော့သူများတွေကောင်းရရင်ရပါစေတို့ကတော့တော်ရပြီးတာပဲလို့နှလုံးသွင်းတဲ့ပုဂ္ဂိုလ်ကလည်းပါတယ်များတော့ရင်ကောင်းကောင်းရကျင်ရတယ်များများရကျင်ရတယ် ကိုယ်တော်ပစ္စည်းရရင်ရတယ်အဲမောခံမှုရဟာနောက်မကြောက်တက်တက်ကြွကြနဲ့အမွေခံရတာပဲဒီရကမောခံလာတယ်ဒီတိုင်းခံကြတာမူလကမနာခမင်းရင်းနှီးတဲ့ပုဂ္ဂိုလ်တွေတောင်မှအဲဒီမွေခံရေးမွေခွေးရေးနဲ့စပြီးတော့မသိမရင်ဖြစ်ပြီး ညီကိုမောင်နှမရင်းကွဲပုံလာလည်းရှိတာပဲတဦးနဲ့တဦးကမခေါ်နိုင်မပြောနိုင်တော့အောင်လို့ကွဲပြောနေတာတွေရှိကြတယ်လောကဘက်ကပစ္စည်းမှုရသိပြီးတော့အလေးနဲ့ကြည့်ကြတာပဲမြတ်စွာဘုရားကတော့တရားမှုခံကြတဲ့မိဘများကသာသမီများကိုငဲညာသောအားဖြင့် သနာတော်အားဖြင့်မူခံမူရတိုက်တွန်းခဲ့တယ်လို့ပဲတချို့မိဘများမှာကြီးတဲ့ခါကာလကြာမှနောက်ဆက်အိမ်တော်ဝါရပြီးတော့ဆက်တဲ့သာသမီလေးတွေငယ်လေးတွေဆိုတာရှိရတယ်အရင်ကရလာတဲ့သာသမီကြီးတွေကလည်းရှိတော့မိမိပိုင်တဲ့ပစ္စည်းတွေမိမိမရှိတဲ့ခါကျရင် သာသမီကြီးတွေကရဲယူပြီးသာသမီငယ်လေးတွေနေရာပဲနေမှာဒီလိုဆိုရင်ပြီးတော့သာသမီငယ်လေးတွေစောစောကပေးထားတာလည်းရှိပါတယ်။ဒါမှမဟုတ်ရင်လည်းအဲအမှုကောင်းတွေကိုရဖို့ရမှာကြညွှန်ကြတာလည်းရှိပါတယ်။အဲလိုပဲမြတ်စွာဘုရားကမိမိဤသတိသားများဖြစ်ကြတဲ့ယဟန်ယာမိမဥပါဒကဥပါဒက မျိုးသမီးအဲ့ဒါတွေအကောင်းဆုံးတရားမှုခံယူရတိုက်တွန်းတော်မူရဲ့နမကလည်းအားရစရာကောင်းပါရဲ့ဒီပါများကသာသမီများကိုအမွေကောင်းလေးခံယူရတိုက်တွန်းလို့ပဲညစွာဘုရားကတတိတာကဖြစ်တဲ့ပုဂ္ဂိုလ်တွေကိုတရားမှုခံယူရတိုက်တွန်းတာနမကကို ကြီးညိုစရာကောင်းပါလေဟွန်းနာကြီးညိုစရာကောင်းသစ္စာရရဲ့တရားတော်လိုက်နာပြီးတော့တရားမွေကိုခံယူနိုင်အောင်အထုတ်စရာလဲနာရေးကြီးပါတယ်တရားကတရားမွေခံ냐ဆိုတော့တရားမွေကိုခံယူဖို့အားထုတ်ရမလိုပဲဘူးလား

ရနာရင်အကြောင်းညွှန်ရင်လည်းတရားလူရခြင်းရနိုင်ရင်ဒါမှမဟုတ်ရင်လည်းရနာပြီးတော့ကျင့်ဤကြံဤအထုံးဤတွေရပြီးတော့ကျင့်ကြံအထုံးလို့ရှိရင်မြတ်စွာဘုရားမြင်ကြတဲ့အတိုင်းတရားမွေကိုရအောင်ဒီလိုရည်ရွယ်ချက်နဲ့တရားလာပြီးနာကြတာမဟုတ်လားမှန်ပါဗျာအဲဒီလိုရည်ရွယ်ချက်နဲ့လာနာတာနဝလပြကောင်းတယ်ဒီတော့ဆိုရင် ရန်ကုန်မြို့မှာတရားပွဲလည်းသိမရှိဘူးနည်းတယ်ရှိသလောက်တရားပွဲမှာလည်းပရိသတ်ကသိမရှိပါဘူးအခုတော့ရန်ကုန်မြို့တရားပွဲတွေသိညာတာပဲသူကများပါဗျာဒါပဲတရားဟောတဲ့ပုဂ္ဂိုလ်တွေကမောနေတော့အောင်မတရားပွဲတွေကများအဲ့ဒီတရားပွဲတွေမှာလည်းပရိသတ်ကလည်းမနေဘူးသူကအများကြီးတရားပွဲတိုင်းတရားပွဲတိုင်းပရိသတ်တွေများတာပဲပြီးတော့မြတ်စွာဘုရားတရားမူခံ냐လို့မိန့်မှာခဲ့တဲ့အတိုင်းရန်ကုန်မှာရှိတဲ့ခု ဆရာနာပရိသတ်တွေကဆရာစကားတော်နဲ့အမှန်တန်ညီညွတ်နေတာပေါ့အားရစရာဝန်တာစရာမကောင်းဘူးလားကောင်းပါဗျာအမှန်စရာကောင်းတယ်ခွန်ကြီးတို့နေလည်းမနှံ့ကောအားရစရာကောင်းတယ်ဒီလိုတရားနာရုံနဲ့မဟုတ်ဘူးတရားထုတ်တဲ့ဘက်ကလည်းပဲတော်များတာပဲအခုတရားထုတ်တဲ့ဘက်ကခွန်ကြီးတို့ဌာနကတရားထုတ်တဲ့ဌာနဆိုတော့တရားထုတ်တဲ့ယောဂီကအနှံ့များအမှန်တန်ကိုများပါတယ်လို့ကနည်းတဲ့ခါတော့မှ ညရော300လောက်ရှိနေတာပဲနဲတာမဟုတ်ဘူးကဆရာတို့တဲ့ပုဂ္ဂိုလ်အမှန်အားရကြကောင်းပါလေအဲဒါမြတ်စွာဘုရားဓမ္မရာရာတရားမူခံကြကုန်နေဘဝထားဖြစ်ကြကုန်လို့ဆိုရညွှန်ကြားခြင်းနဲ့အညီတရားနာကြတရားကျင့်သုံးကြတာဟာဝန်သာပြရပဲတဲ့အဲဒီဝန်သာပြရတဲ့ဝန်သာရအောင်တရားအမွေရရတဲ့လောက်လည်း ရအောင်လို့ကြိုးစားရဘုန်းကြီးတို့ကဒီဓမ္မရာရာသုတ်ကိုဟောပါတယ်ဒီဓမ္မရာရာသုတ်လည်းပဲမကြာခဏလည်းဘုန်းကြီးကဟောနေကောင်းပါနေရကြမှာသစ္စာပြည့်သာသနာတော်မှာအရေးကြီးတာကတရားမွေရဝေအရေးကြီးတယ်ဟုတ်လားမှန်ပါဗျာတရားမွေရဝေအရေးကြီးတယ်ဒါပေမဲ့တော့လောကမှာတော့ပြည့်စည်မှုတွေက အလေးယူတဲ့ပုဂ္ဂိုလ်ရများတယ်လောကအရာထဲမှာကြတဲ့အိမ်တော်စုပုဂ္ဂိုလ်တွေထားပါအောင်တော့ဒါတွေကတော့လောကဘက်ကသူကပြွားရေးအားထုတ်ရမှာပဲအာမထုတ်လို့ပြုဘူးသာဝန်နေပြည်တယ်အောင်လို့အားထုတ်ရမှာညာတော်များဘက်ကဆိုတော့အဲ့ဒါကြီးကြောင်းကြဆိုင်ကြတော့တင်းမလို့ပါဘူး

န်းကြီးရဲ့ဆရာတော်ကြီးကပြန်တော်မူသွားပြီဆိုအဲဒီဆရာတော်ကြီးပိုင်တဲ့ပစ္စည်းအမွေခံရတဲ့ပုဂ္ဂိုလ်တွေကတယ်များတာပဲဟိုဒီရှာဖြစ်တုန်းကဆိုရင်ဘုန်းကြီးမော်လမြိုင်မှာနေတော့အဲဒီတဝိုက်မှာဆရာတော်ကြီးပြန်တော်မူသွားလို့ရှိရင်တည်းဒီအမွေခံရတယ်မော်လေးအကြောင်းမွေတရားမှုအကြောင်းမွေတရားတွေဖြစ်ပြီးကတရားရင်းတွေရောက် တရားရုံးနဲ့ရောက်ပြီးတော့အနံယူရတာဟောဒါတော့ငွေတွေပါတွေကထိုးရတယ်လက်တွေပါတွေထိုးရတယ်ထိုးရတော့ခါတယ်ဆရာကြီးတဲ့ဓမ္မတွေလည်းပဲစီစီဆုံးချုပ်ကုန်လာလက်တွေပါတွေတောင်ရောက်ပြီးဒီကလာတော့အဲ့ဒီမှာတရားတရားတရားရုံးမှာတို့အကုန်ကြတယ်ခံရအဲ့ဒီလိုကို ဆယ်ဒီပါလေးကိုသုံးယုံသွားအောင်လို့ဖြစ်တယ်လို့ဆိုကြားတယ်နာဝန်တော့အမှန်ဝန်နဲ့ကြေကောင်းတာပဲဟုတ်လားမှန်ပါဗျာနာဝန်နဲ့ကြေကောင်းတယ်မြတ်စွာဘုရားယူသာသနာတော်မှာတရားကိုလေးပြရမှာဆိုဘယ်နဲ့ဖြစ်စည်းကိုလေးပြနေတော်နေရမှာကြရှိတော့မှတော့မဟုတ်ဘူးခုလည်းပဲဒီလိုပါလေးရှိရတယ်သက်ရှင်ရဖြစ်တဲ့ဆရာတော်ကပုဂ္ဂိုလ်တွေမှာအဲ့ဒါတွေခဏခဏတွေ့ပြီးတော့ဆောင်ရွက်နေရတာတွေစိတ်မချမ်းသာကြတယ်တော့ရှိတယ် အဲဒီပစ္စည်းနဲ့ပတ်သက်ပြီးကြလားအငင်းခွန်လူရဲ့တွေကိုမြင်ရတယ်တချို့ကသလားတရားတော်ခပ်ပြည့်ပြည့်ဖြစ်ပါတယ်ဟုတ်လားဒါပဲလို့တော့ဆိုဘုရားသာသနာတော်ကလောဘဒေါသမောဟကိန်းအောင်ရှင်းတယ်ဆိုပြီးတော့ဘယ်နဲ့တော့မကင်းကြပါပဲလားအာမရဲပါပဲလားဘုံမဟုတ်ကြလားဆိုတဲ့အနေမျိုးရောက်တာပေါ့ဟုတ်လားမှန်ပါဗျာအမြဲဖြစ်ကြကြီးနန္ဒနေရာကြတာကြီးသူက na aojyụg ya ndị ya ya ya ya ka ka na rọ. မှန်ပါဗျာဘာဝရီဒီကောင်းနိုင်ဘူးအဲရမွေကမပြည့်စုံလို့ရှိရင်နောက်ဘဝတွေမှာယုံညာတဲ့ဘဝတွေလည်းမရောက်ဘူးလို့ပြောနိုင်ဘူးဟုတ်လားမှန်ပါဗျာဆောက်ကြမလားကောင်းတယ်ဒါကမှပြတာပဲတော့ကျွန်မနည်းနည်းပြောအောင်ပါဘုရားတရားမွေမခံရင်လို့ဒုက္ခရောက်ကြကုန်တယ် အဲဒါကမြတ်စွာဘုရားဘုရားမူခဏလို့ဒီလိုမင်းသေးရတဲ့ဘုရားမူဆိုတာဘာလို့တော့ဆိုလို့ရှိရင်ဖြင့်လောကုတ္တရာတရားကိုးပါပဲမေဃဖလနိဗ္ဗာန်ဝေရောမေဖို့နိဗ္ဗာန်ပြရှိတော့နဝဝိဒောပိကိုးပါပြရှိနေဖြစ်သောလောကုတ္တရမော လောကုတ္တရာတရားသည်နိဗ္ဗရိယာရမော မောချအစစ်ဖြစ်သောတရားမွေကြီးအတရားမွေစစ်ကတော့လောကုတ္တရာတရားကိုပါပဲဒီလိုကြောင့်လည်းဆိုရင်မဲ့ရဲ့ဖိုးရဲ့နိဗ္ဗာန်ရဲ့သုံးခုပေါ့အသေးစိတ်ပြောလို့ရှိရင်မက်က၄ပါးဖိုးက၄ပါးနိဗ္ဗာန်ကတစ်ပါးဘယ်နှပါးရှိရောကိုးပါးပါဘုရားအဲ့ဒါလောကုတ္တရာကိုးပါးဆိုတာ လောကုတ္တရာတရားကိုပါတဲ့လောကကိုလွန်မြောက်နေတဲ့တရားတွေလောကထဲမှာမဟုတ်ဘဲနဲ့လောကလွန်မြောက်တဲ့တရားတွေအဲလောကမှာရှိတဲ့တရားတွေနဲ့မြင့်မြတ်တဲ့တရားလောကုတ္တရာတရားကိုပါအဲဒီလောကုတ္တရာတရားကိုပါအမှုခံရလို့မြတ်စွာဘုရားကတိုက်တွန်းပါတယ်။အာမိဒရာရာတရားမူက ခံယူကြကုန်၏ဝါတရားမူခံယူမြဖြင့်အာရနေတော့မူရညာသားတို့သည်မဟာဘဝထမဖြစ်ကြပါကုန်လေ။အာမိရအစာပစ္စည်းပဲ။ဒါရီကတော့ဖြင့်သာသင်္ကန်းကြောင်းသေးပေါ်လေညာများမှာအာမိရအမွေစစ်တဲ့ပစ္စည်းပဲ။အဲဒါလေးခံယူမြနဲ့အာရမြင်နဲ့မြတ်စွာဘုရားဤသာသနာတော်မှာဒီမူကကြတယ် သင်္ဃာဝတ်လိုက်တဲ့ဆိုတာနဲ့စင်္သာမေပြုလိုက်တာနဲ့သာရရဆုံးကြတယ်ကြောက်ညစရာမလိုသင်ကြဆုံးရသွားရင်ဆုံးလည်းရတယ်မဟုတ်လားဆုံးပါရပါရတယ်ဘုရားသင်္ဃာလည်းပဲဆက်ဆက်ရကနေသူရတာပဲသူရပါနေစရာထိုင်စရာသာဝရလည်းဆင်းဆင်းရှိနေတာပဲဟုတ်ပြီသားတွေပါဆင်းဆင်းပဲသူကလူရမှာတော့သာရကလည်းပဲ မပြည့်စုံတဲ့ပုဂ္ဂိုလ်တွေနဲ့ကြောင်းကြဆက်ရပါပဲ။တောင်သိလေးတာ။နေ့စဉ်နေ့စဉ်စာရွက်တော့ရအနန္တအောင်လေးဝိဇ္ဇာကလည်းပဲတောင်လေးတာပဲ။နေကြထိုင်ကြလည်းတချို့တော်ရုံသိရုံပါပဲ။ခွန်ကြီးတို့ဒီဟိုဒီလျှောက်သွားလို့ရှိရင်လူတွေနေကြထိုင်ကြတာလည်းကြည့်ရတယ်သနာပြသိကောင်းတာပဲလို့လား။မှန်ပါ။ခွန်ကြီးတွေနေတဲ့အကြောင်းနဲ့နှမ်းခွာတာကိုဒီတော့တော်ရုံသိရုံနေဖြစ်ရုံလေး။မှန်ပါ ဟွန်းဒီလိုနေကြတာသစ္စာဘုရားဤသာသနာတော်မှာတော့စာရေးတကလည်းကြောင်းကြံမဆွဲရဘူးဝေရေးတကလည်းကြောင်းကြံမဆွဲရဘူးနေထိုင်ရေးအဆောက်အဦတကလည်းဘာမှကြောင်းကြံဆွဲကြမလို့မနာကောင်းတာပဲမနာပြည့်စုံနေတာနေမကောင်းထိုင်တာလို့သေးတော်ပါလို့ပစ္စည်းတွေလည်းပဲလူဝန်းနဲ့ဆိုလို့ရှိရင်လည်းဝယ်ဖို့ပြုဖို့သိမလွယ်ဘူးခုနိကာကာလမှာနိုင်ငံရဆေးတွေကသိရှားတယ်ဟုတ်လားမှန်ပါဘူးအခုတော့

မေတ္တရားဖို့တရားနိဗ္ဗာန်တရားရမှာဒီမှာပြည့်စုံမှာဒါကြောင့်မို့တရားမွေကိုခံရလို့မြတ်စွာဘုရားတိုက်တွန်းတယ်တရားမွေဆိုတာကလည်းအစစ်ရဲ့အတူရဲ့နှမျိုးရှိတယ်အဲစစ်ကတော့ခုနပြောတဲ့မေလေးပါဖို့လေးပါနိဗ္ဗာန်လောဘပြပြကိုပါအဲတရားမွေစစ်ပဲတရားမွေအတူဆိုတာကတော့ကုသိုလ်ကောင်းမှုပါပဲနိဗ္ဗာန်မဲ့ဖို့ ဒီလိုပြီးတကားလာကြည့်တဲ့ကုသိုလ်ကောင်းမှုတဲ့အဲနိဗ္ဗာန်ကိုတောင်းလာပြီးတော့ဒါနံဒေတိသူပဲပစ္စည်းကိုသူလန်းနဲ့သီလံသမာဓိဒီသီလကိုတောက်တည်တယ်အဲပြီးတော့ဓမ္မံဒေသေတိတရားဟောတယ်တရားနာတာတရားဓမ္မံဒေသေတိဓမ္မံကုဏတိ

တရားမူတဲ့မပါဝင်မှုကလည်းပစ္စည်းမူပစ္စည်းမူတူရဲမှာပါဝင်တယ်ကွာမင်္ဂလာကုသိုလ်ကောင်းမှုပြုလို့ချင်းမေဘုံနေပါရည်တာပြီးတော့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုရမယ်အဲဒီကုသိုလ်ကောင်းမှုတွေပြုလို့ချင်းအဲဒီကုသိုလ်ကောင်းမှုတွေလူဝနာဘဝတွေကျိုးပြီးဖြစ်ရဘဝမှာမြတ်စွာဘုရားဟောတဲ့တရားတွေကြားနာကျင့်သုံးပြီးတော့တရားတွေကိုရပါနိုင်တာ哦။ဒါကြောင့်မို့လားတရားမွေအတူတဲ့စစ်တော်မဟုတ်ဘူးပေါ့လေ တရားမွေတူရတယ်တရားမွေစိတ်ကိုရာချင်းရင်အကြောင်းပါပဲအခုအဲအခုတခါလေဆရာမတွေအခုလူလာပြီးတော့ဖြစ်နေကြတယ်မြတ်စွာဘုရားတရားတွေတရားတွေနားနေရတယ်တရားတွေကျင့်လည်းကျင့်နေကြတယ်ဒါဘယ်ကလာတာတော့ဆိုရှင်ကြီးဘုရားတွေကမညာဘုညာလေးပါရပါလို့ကြီးလို့ညီနာဆူတောင်းပြီးတော့ပြုလာတဲ့ကုသိုလ်ကောင်းမှုတွေကြောင့်တရားမွေတူရေအဲဒီက တရားမွေတုတွေနဲ့ပြည့်စုံလာတော့ခုမြတ်စွာဘုရားရဲ့သာသနာတော်မှာလူကောင်းလူကောင်းတွေပြရတယ်ဘုရားတရားတွေကြားနာရတယ်ရှင်းလဲရှင်းရတယ်ရှင်းပြီးတော့အကြောင်းမျိုးလို့ရှင်းရင်ခုဘဝတွေမှာတရားလူကိုလည်းရနိုင်တယ်ခုဘဝမရလဲနောက်နတ်ပြည်လောကရောက်တဲ့ခါကာလကျတော့ဒါကတော့သိကြပါသိကြရမယ်ဥစ္စာမှန်ပါအဲအဲ့ဒါရေးကြည့်တယ်ဗျာမို့တရားမွေစစ်ပြည့်တဲ့မဂ္ဂင်တွေရအောင်အထုနိုင်တဲ့ပုဂ္ဂိုလ်အထုပါတဲ့ ဘယ်တော့အာမလုံးနိုင်ဘူးဆိုလို့ရှိရင်လည်းဒါနပိလာဆိုင်တဲ့ကုသိုလ်ကောင်းမှုတွေပြုတဲ့အခါမှာမေဖို့နိဗ္ဗာန်ရည်သာပြီးတော့ပြုပါတဲ့တရားမူရဲ့အတုကိုအဲဒါကိုမြတ်စွာဘုရားဒီကိုရန်တို့တုံမဲ့သင်တို့ဖြင့်မင်္ဂလာဤဓမ္မရာရာတရားမူစိတ်ကိုခံရကုန်ပြီဘွယ်သာဖြစ်ကြပါကုန်တော့အာမိတာရာရာအာမိတာခေါ်ပြီးပစ္စည်းမူခံရုံမျှဖြင့်အားရကြရဲ့နေတော့ အမွေကားညာသာတော်သည်မာဝထာမဖြစ်ကြပါကုန်လေအဲဒီတော့မဖြစ်ကြပါနဲ့တရားမွေစိတ်ကိုခံကြပါတဲ့အဲဒါကိုသံမှုတွေဆရာတွေဝေထားမှာမှန်ပါဝေထားပါသံမှုသံမှုကတရားသက်သုံးညီနဲ့အသာမဆဲအထံပူလောဝဲကြီးကျင်းပါရေးအခွဲဥပ္ပထသီရိပြန်ချီဥပ္ပန်းစိန်နဲ့မိသားစုကောင်းမှုဆိုပြီးတော့ဒါလည်း2000ရိုက်ထားတယ်ဆို

ဆုံးတော့ကိုယ်ကမှစာရွက်နဲ့ပြောကိုယ်ရဘူးဓမ္မဒါရရသုံးမှာမြတ်စွာဘုရားဟောတော်မူတယ်ဘယ်လိုဟောတော်ဆို တရားမွေခံကြဒီစိမွေခံရနဲ့ခံရုံနဲ့အာရမကြနဲ့အဲဒီလိုဟောတယ်အဲ့ဒါကိုငါတို့ကြီးတွေတရားမွေခံရခြင်းကဒီငါဘုရားကြီးတကြီးတွေကတရားမွေခံခြင်းပါလေဒီကသာသမီလေးတွေကိုကောင်းမြတ်တဲ့အမွေခံယူဖို့ရညွှန်ကြားပေးတယ်လို့ပဲအကောင်းဆုံးတရားမွေခံယူဖို့တော့ဆိုရညွှန်ကြားတဲ့အတိုင်းဒါလေးပြောမယ်ငါတို့ကြီးတွေ ကောင်းမှုတွေပြုတဲ့အခါမဂ္ဂနိဗ္ဗာန်ရည်တာဆုတောင်းမှုတော့ပြုတဲ့ဒါဆိုလို့ရှိရင်တရားမှုအတုကိုခံယူနေတာပါပဲအဲဒီလိုခံယူရင်ပါတဲ့အဲဒီလိုခံယူထားလို့ရှိရင်နောက်တစ်နေ့ကျလို့ရှိရင်မဂ္ဂနိဗ္ဗာန်ကိုရပြီးတော့သွားနိုင်တယ်မဂ္ဂနိဗ္ဗာန်ရတော့ဆင်းရဲခါသိငြိမ်းတာဟုတ်လားနှုံးဝင်မငြိမ်းဘူးနှုံးဘယ်လိုချမ်းသာနေလဲကိုရှင်တိုင်းဥရတာပဲနာကျင်နာနာပြေကျင်နာတရားတာပဲ အကုသိုလ်ကလည်းကျင်းတယ်လို့ဆိုနိုင်ဘူးကိလေသာတွေနဲ့ကျင်းနေတဲ့ပုဂ္ဂိုလ်တွေမှာအခုနေခါကာလမြတ်စွာဘုရားဆုံးမရတော့သူတော်ကောင်းဖြစ်နေမယ်လို့နောက်တစ်နေ့တစ်ချိန်ကျရင်ဒီလိုကြီးတဲ့အများအားကြီးနေမယ်လို့မဟုတ်ဘူးကြီးနေပါမလားမကြီးနေပါဘူးခင်ဗျာဒီဘဝမှာသူတော်ကောင်းဖြစ်တယ်လို့နောက်ဘဝတွေဆက်ဆက်နောင်လည်းဒီတိုင်းကြီးနေနေတယ်တော့မဆိုနိုင်ဘူးဟုတ်လားမဆိုနိုင်ပါဗျာဒီဘဝကဒီကနောက်ဘဝဖြစ်နောက်ဘဝမိဘကဘုရားဘာကမဟုတ်လို့ရှိရင် အဲသာသမီတွေလည်းဘုရားဘာသာပြေဖို့မလွယ်ဘူးဟုတ်လားမဖြစ်နိုင်ပါဘူးမလွယ်ဘူးတော့မလွယ်ဘူးလေနည်းနည်းပါးပါးလည်းရှိတာအဲဒါဒီမိဘတွေပြုကျင့်သလိုပဲသာသမီတွေကပြုကျင့်သွားလို့ရှိရင်အဲရောက်ကြရလိုတော်ကြကုသိုလ်ကောင်းမှုတွေဖြစ်လိမ့်မယ်လို့ဆိုသိမချဘူးအကုသိုလ်တွေဖြစ်သွားလို့ရှိရင်တော့ပယ်လေးပါလည်းကြာနိုင်တယ်ဟုတ်လားမှန်ပါဘူးအဲ့ဒါဒီနောင်နာကြရင်ပါမှန်ပါပဲအဲ့ဒါကြောင့် သိမကြဘူးတဲ့တရားတို့ရမှာအောက်ဆုံးဆုံးသောတာပတိမေဖို့ရောက်လို့ရှိရင်သောတာပတိမေဖို့ပြင်နိဗ္ဗာန်မြင်မောက်ပြီးတော့တရားမွေအစ်စ်ကိုအောက်ဆုံးဆုံးရတယ်လို့ဆိုရမှာပေါ့ဟုတ်လားမှန်ပါဗျာအောက်ဒီဆုံးတရားမျိုးရှိတာပါလဲဆိုသောတာပတိမေဖို့ဟုတ်လားမှန်ပါသောတာပတိမေဖို့ရအောင်အထုလို့လူတယ်။ညာညာတော့ဒီလိုအထုဖို့ရပါပဲ။လူရင်တော့ဖြင့် လူတိုင်းလူတိုင်းတော့အာထုပ်ရသိမလွယ်လားဒါငယ်လို့ခုနေတာကာလတော့လူတွေကဗရာတရားတွေကောင်းကြပါလေဆင်းရဲတဲ့ဘဝတွေကလည်းပါရမီကုသိုလ်တွေပါလာကြအတူပါပဲတရားထုတဲ့ပုဂ္ဂိုလ်တွေတော်များတာပဲအာရဇာနာကောင်းပါလေဘယ်ပုံပဲနည်းနဲ့ဖြစ်ဖြစ်မေဖို့နေပါရတဲ့နီးနဲ့အာထုလို့ရှိရင်ကောင်းတာပဲကောင်းလားကောင်းပါဗျာကောင်းတယ်တရားထုကိုရည်ကြည်တယ်တရားထုလို့ရှိရင်ဒါနဲ့ဆက်ပြား သင်ကြားတဲ့တရားမူကိုခံယူနေတာတဲ့ဟုတ်လားမှန်ပါဗျာအဲဒါတရားမူရအောင်ငါတို့လောကိစ္စံသောတာပတိမေကိုရောက်လို့ရှိရင်သောတာပန်ဖြစ်သွားတော့အများကြီးအခုတရားနာတဲ့ပုဂ္ဂိုလ်ရဲ့ကြားဘူးနေတာဒီပါပဲဒါမှလည်းဘုန်းကြီးကတရားနဲ့သင်ကြတဲ့အခါကျတော့ပြောရတာပဲမှန်ပါသံထားလို့မဖြစ်ဘူးသံထားလို့မဖြစ်ဘူးမှန်ပါသောတာပန်ဖြစ်သွားလို့ရှိရင်တက္ကရာရိဝိသိကိစ္စအစရှိသော ပယ်လားကြောင့်မကောင်းမှုအာဟုတို့တွေကျင်းသွားပြီတဲ့ဒါကြောင့်မို့ပယ်လေးပါးကြတော့ဘူးပယ်လေးပါးကြမှာမကိုညာတော့မကြောက်ရတော့ပယ်လေးပါးဘယ်နည်းနဲ့မှမကြတော့ပယ်လေးပါးဆင်းရဲတွေကလွတ်သွားပြီတဲ့ပယ်လေးပါးဆင်းရဲတွေကလွတ်တာမကောင်းဘူးလားကောင်းပါဗျာအရေးကြီးတယ်အဲဒီကလွတ်ဖို့အရေးကြီးတယ်သောတာပတိမေဖို့မရသေးရင်တော့သိမချဘူးဟုတ်လားမှန်ပါ ကုသိုလ်ကောင်းမှုတွေရှိလို့လူချမ်းသာချမ်းသာတွေရနေတယ်မယ်လို့သိကြဘူးဒီနေ့ကြပဲလေးပါမရဘူးတော့ပြောနိုင်ဘူးကွာသောတာပတိမေကိုရောက်လို့ရှိရင်တော့ပဲလေးပါမကြတော့ဘူးလေကတရားမူခံလို့ဟုတ်လားမှန်ပါဗျာလူဘဝနဘဝတွေရောက်ရမှာလည်းပဲဥရနာပြရတော့ပြုံးမှာပဲဒါပဲမဲ့လို့အဲ့ဒါလည်းပဲဘဝပေါင်းများစွာမရှိတော့ဘူးတဲ့ခန္ဓာဘဝအတွင်းမှာညာလာဖြစ်ပြီးဆင်းရဲခါတဲ့ငြိမ်းတော့မယ် ခုနဘဝတဲ့ပိုလွန်ပြီးတော့ဝေရနာရတရားဆင်းရဲတွေမရှိတော့ဘူးတဲ့သောတာပန်ဖြစ်လို့ရှိရင်ခုနဘဝလောက်တော့ရှိတော့တော်တော်ဆင်းရဲတွေမြဲသွားတာပဲမြဲဘူးလားမြဲပါဗျာမဟုတ်လို့ရှိရင်သောတာပန်ဖြစ်ရင်လူဝနာဘဝတွေဖြစ်ရမယ့်ဘဝတွေကိုရာထောင်သိမ့်ပေါင်းကလေးမရင်မတွက်နိုင်အောင်လို့ဝေရနာတရားဆင်းရဲတွေတွေ့နေဦးမှာဟုတ်လားမှန်ပါဗျာဟောသောတာပန်ဒီမျိုးကိုရောက်သွားလို့ရှိရင် ဒီဘဝနာဘဝကောင်းရတဲ့ဘဝတွေမှာလည်းပဲဥရင်းနာရင်းပြင်းနေတာခုနှစ်ဘဝပဲမှန်ပါဒါလည်းရှိတော့တယ်အဲ့ဒါတော်တော်သက်သာသွားပြီအဲ့ဒါကြောင့်မြတ်စွာဘုရားတရားမွေစိတ်ကိုခံရလို့တိုက်တွန်းတာဟုတ်လားမှန်ပါအာတရားမွေစိတ်ကိုလူရှိတဲ့ပုဂ္ဂိုလ်တွေတရားလည်းအထောက်ကြပါလေဘုန်းကြီးတို့ရိတ်တာမှာဆိုရင်ဒီပါလည်းပါနဲ့တင်းတင်းကျပ်ကျပ်နဲ့အထောက်ကြတာတွေနော်ဝိသဗျာကောင်းပါလေအဲဒီတော့မဟုတ်လို့ရှိရင်တော့ပစ္စည်းမွေများနေဆိုရင်တော့ အပယ်လေးပါးလည်းကြနိုင်တယ်ပယ်လေးပါးမကြတော့လူဝနာဘွားရဲ့သာသာသာပြီးဥဝနာပြရတဲ့နောင်နာမှာပါပါတယ်အဲဒီလိုလည်းဖြစ်မယ်တဲ့ဆင်းရဲတွေတွေ့ရမယ်ဒါကြောင့်မို့အာမိကမွေပစ္စည်းတွေပဲစီခြင်းလားဒီတဲ့မြတ်စွာဘုရားပဲစီခြင်းပါတယ်တဲ့ဒါတွေလက်မခံကြပါနဲ့ဒါတွေတော့လည်းအာရနေကြပါနဲ့လို့ဆိုလိုပါတယ်အဲဆွေးရမယ်အာမိကမွေပစ္စည်းတွေပဲစီခြင်းလားဒီ ပြီး

သာသနာ့ဘာမှလည်းဒါနပိလာစာကြည့်တဲ့ကုသိုလ်ကောင်းမှုတွေအကျိုးပေးရပါပဲဒါပေမဲ့လို့သာသနာ့ဘာကကုသိုလ်နဲ့သာသနာ့တွင်ကုသိုလ်ကကွာတယ်သာသနာ့တွင်ကကုသိုလ်ကမဒါအကျိုးကြီးတာပဲအမဒါအကျိုးကြီးတယ်ဒါဆိုကြလည်းတဲ့ကအိနေကဆိုတဲ့လူတယောက်ဟာရှင်လူရမထေရမြတ်သွန်သွန်လူဘူးကနဲ့နတ်ပြည်ရောက်နတ်ပြည်ရောက်တာမာနမဟုတ်ဘူး တကိုးကြည့်တဲ့နာကြီးဖြစ်တာပဲအဲသူ့ရဲ့တကိုးကြည့်တဲ့နာရလို့တော့မကြည့်တော့ဘူးတကိုးကြည့်တဲ့နာကြီးဖြစ်အဲသာသနာ့ဘုရားဒါနာကုဝါနာကြိုးကြည့်အဲသာသနာမှီပြီးတော့ရတဲ့ပစ္စည်းငွေတဲ့မှန်ပါပစ္စည်းလောက်ကရည်ရွယ်လို့ရှိရင်ဒါပစ္စည်းငွေခံယူနေတယ်ဒါမှမဟုတ်လို့သာနာကုသိုလ်ကြီးမညာဝိညာဉ်လေးပါရပါလို့လို့ထူတော်လို့ရှိရင်တော့ဒါကတော့ တရားမူကိုခံယူပြီးနီးပါးတဲ့တရားမူသူ့ရဲ့အစ်တော်မဟုတ်ဘူးအဲအဲ့ဒါကသာမတိကကုသိုလ်ကောင်းမှုတွေပြုတဲ့အခါလည်းပစ္စည်းအမွေအတုကိုမခံယူနဲ့တရားမွေအတုဖြစ်ပါစေလို့မြတ်စွာဘုရားအဲဒီလိုဟွန်ကြားပါတဲ့နောက်နာကြတော့လည်းခွေကြံလေးပါပါလိမ့်ဦးမယ်အမိကမွေပစ္စည်းပဲစေခြင်းငါသည် တရားအမွေရပါလေတော့ဆိုလို့ရှိရင်ဒီဥပေါ်တယ်တရားအမွေဖြစ်ပေကိုယ်ရေလောဘပါတရားအမွေစုစုကလောဘရရကိုပါပဲခိုင်တာလေးဆွားမယ်တရားအမွေတရားအမွေဖြစ်ပေကိုယ်ရေလောဘပါတရားအမွေဖြစ်ပေကိုယ်ရေလောဘပါ တရားကိုပါပဲခဏလည်းပြောခဲ့ဟုတ်လားမှန်ပါဘူးမလေးပါဖို့လေးပါနိဗ္ဗာန်အဲအဲ့ဒီတရားမွေစစ်ပဲအဲ့ဒီတရားမွေစစ်ကိုခံယူခြင်းနဲ့ဒီတရားမွေစစ်ကိုရအောင်အထုပ်ပါတဲ့အာထုပ်ဘုံအာထုပ်မီရတော့နောက်ပိုင်းကျမှအချိန်ချင်းအချိန်ချင်းလောက်ပြောရမယ်ဟုတ်လားမှန်ပါအခုပြောရမယ်ဖြည့်သေးဘူးအများကြီးတွေပြောကြတယ်လည်းနိဗ္ဗာန်ကိုကြည်တံပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုတွေကဒါနသီလ ဒါတော့ကုသိုလ်ကောင်းမှုတွေအကုန်ပေါ်တယ်မညာမညာလေးကဒီသာမီးတော့ပြုလို့ရှိရင်တော့ဒါတရားမွေအတုပဲအဲ့ဒါလည်းပဲတရားမွေတုလည်းပဲဒါလည်းခံရမှာပါပဲဒီလောကမှာပုဂ္ဂိုလ်တွေတော့မကွနေပါရအောင်အထုနိုင်ရင်လည်းသုံးမထုနိုင်လို့ရှိရင်တော့အဲဒီတရားမွေတုလောက်နဲ့လည်းပဲအားရစရာပါပဲဆရာဘုရားလေးကဒီသာမီးတော့ပြုလို့ရှိရင်ဒီနေ့ကြလို့ရှိရင်မကွနေပါရမှာပဲ နိဗ္ဗာန်ကြီးညာကုသိုလ်ညာတရားမွေရူပါတဲ့ဆိုရမယ်နိဗ္ဗာန်ကြီးညာကုသိုလ်ညာတရားမွေရူပါနိဗ္ဗာန်ကြီးညာကုသိုလ်ညာတရားမွေရူပါကုသိုလ်ညာတရားမွေရူပါ မဲ့ဖို့နိဗ္ဗာန်တို့ကျိုးတော့သုံးခုပါပဲဟုတ်လား မဲလေးပါးခိုးလေးပါးနိဗ္ဗာန်ကိုခုမဲခိုးနိဗ္ဗာန်အချင်းရွာရင်သုံးခုပဲအဲဒါတရားမွေစစ်တရားမွေသူပါပဲဆိုလို့ရှိရင်နိဗ္ဗာန်ကြီးများနိဗ္ဗာန်ကိုရည်တံပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုတွေတဲ့နိဗ္ဗာန်ကြီးများကုသိုလ်များဒါနံဒေတိသီလံသမာဓိယတိစသည်ဖြင့်ပြရတဲ့ခန္ဓာဒါနကုသိုလ်သီလကုသိုလ်သာမန်ဘာဝနာကုသိုလ် သိရင်ကုသိုလ်တွေလည်းရှိတာပါပဲအခုလိုတရားနာတဲ့ကုသိုလ်တရားဟောတဲ့ပုဂ္ဂိုလ်လည်းကုတရားဟောတဲ့ကုသိုလ်အဲဒီဥစ္စာတွေကနိဗ္ဗာန်ကိုရည်တံပြီးတော့ပြုလို့လို့ရှိရင်တရားအမူအတုပဲဒီမှုမဟုတ်ဘူးလေဒီဟုတ်လားမှန်ပါဗျာတရားအမူတူမင်းညာဘုညာနိဗ္ဗာန်ကိုလင်းမြန်စွာရပါလို့ဤဒါကတော့ ဝါဒဗုဒ္ဓသာသနာဝင်ပုဂ္ဂိုလ်တွေမှာအားလုံးပဲဒီနည်းဒီမျိုးသေးပါပဲအခုမှမဟုတ်ပါဘူးသိရတယ်ဒီလိုကံမှုတွေကြည်ရမ်းကြည်ရမ်းမဖွင့်နေတာဆူတောင်းကြတယ်မလားမှန်ပါဆူတောင်းကြဘာဘာသာဘာသာဆိုရင်ဘုရားရှင်ကိုဆုံးကြတော့မညာပူညာနိဗ္ဗာန်ကိုရပါလို့ဤလိုဆူတောင်းမှာပါဘူးလားပါပါဗျာပါတယ်အဲ့ဒီကဘောဘာသာဆိုရင်ကိုကစပြီးတော့မဘုံနိဗ္ဗာန်ဆူတောင်းပါတယ်ဘုရားလည်းသိပါလည်းပါဆူတောင်းမှာဟုတ်လားမှန်ပါ သိမပါပဲနဲ့ဆိုလို့ရှိရင်လည်းကျဲနေရမကြောက်ဘူးမကုနေတာကိုတကယ်လူလားမဟုတ်လားမှန်ပါပါဘုရားဘုရားနေတာလည်းရပါလို့ဤမကုနေတာမရသေးလို့ရှိရင်ပဲလေးပါးလည်းကြာရောက်နိုင်တယ်ပဲလေးပါးမကြလို့ဒုဝါနာဘွားတွေတွေ့ရတယ်ဝါနာတွေရဆင်းရဲတွေတွေ့ရတယ်အဲဒီဆင်းရဲတွေကုန်ကြီးတာပဲကြမှာငြိမ့်တယ်နိဗ္ဗာန်ကြမှာငြိမ့်တယ်နိဗ္ဗာန်ရောက်အောင်က မဲ့မဲ့ဖို့လေးရောက်မှာမဲ့ဖို့ဖြင့်နိဗ္ဗာန်မြင်မောက်ပြီးတော့ရောက်တယ်ပြီးတော့မဲ့ဖို့နိဗ္ဗာန်ရောက်ဖို့ရအရေးကြီးတယ်တဲ့ရင်းကြီးဘူးလားအရေးကြီးပါဗျာမဲ့ဖို့နိဗ္ဗာန်ရောက်မှာမဟုတ်မနာမပြီးဆင်းရဲတဲ့နေမှာအဲဒီတော့အဲဒီလိုသဘောပေါက်ပြီးတော့မညာဘုညာနိဗ္ဗာန်ကိုဆင်းရဲစွာရပါလို့ဤလို့သိပါလဲပါတယ်ဒီလိုဆူတောင်းပြီးတော့ပြုရတာကိုဟုတ်လားမှန်ပါဗျာအဲဒါဆိုလို့ရှိရင်ဒါတရားမူရည်ပြုဖို့ ဆံရတဲ့ဒီလိုမဟုတ်ပါနဲ့ဒီတနာကုသိုလ်ကြောင့်ဒီလောကမှာမင်းဖြစ်ပြီးတော့မင်းရှိနေခံရပါလို့ဤအသေးဖြစ်ပြီးတော့အသေးဖြစ်နေခံရပါလို့ဤနာပြည်လောကမှာနာမင်းကြီးတွေဖြစ်လို့နာမည်ဗျာကြီးတွေဖြစ်ပြီးတော့ဆရာချမ်းသာတွေခံရပါလို့ဤဒုဝနာဘဝတွေလည်းဒီမောင်များစွာဖြစ်ရပါလို့ဤအဲဒီလိုသုတ္တမှုတော့ပြုလို့ရှိရင်တော့ဒါကတရားမွေ မဟုတ်ဘူးဆိုတာပစ္စည်းမွေခေါ်တယ်ဟုတ်လားမှန်ပါဗျာအခုလောကမှာမိဘတွေခြံလာရတဲ့မွေကသိမများပါဘူးမိဘတွေခြံလာရတဲ့မွေကသမာဓိမှာဆိုလို့ရှိရင်မိဘတွေကလည်းပစ္စည်းသိရှိတာမဟုတ်တော့သိမများပါဘူးအခုနေတာကာလဆိုရင်ပေါင်းနဲ့သိမ့်နဲ့ဒီလိုတော့ရှင်းရှင်းမှာပါတယ်အဲအပန်းပြောင်ရှိတာနည်းပါလိမ့်မယ်အဲအများတွေမှာတော့ကြည်နေမှာလည်းရှိပြီးတော့ဒီလိုအားတွေလည်းရှိပါရဲ့ဒါပေမဲ့လို့ ဒါနာကုသိုလ်သီလကုသိုလ်ခွင့်ပြီးတော့ရမယ်အကျိုးတွေကအဲ့ဒါမှမဟုတ်ဘူးဟုတ်လားမှန်ပါပါအဲအဲ့ဒီအခုရတဲ့မွေရင်ပေါင်းသိမ့်စမ်းအဲအဲ့ဒါလေးနဲ့မရင်မရနိုင်အောင်လို့အကြီးအကျယ်ကျိုးတွေရတာဟုတ်လားမှန်ပါပါဒါနာကုသိုလ်အကြောင်းပြုပြီးသီလကုသိုလ်အကြောင်းပြုပြီးတော့လူပြည့်လည်းလူချမ်းသာတွေမရင်မရနိုင်အောင်အကြီးအကျယ်ရတယ်တဘွားတည်းတော့မဟုတ်ဘူးဘွားပေါင်း ရာထောင်သိမ့်ကအများကြီးရနိုင်တာဟုတ်လားမှန်ပါနတ်ပြည်လောကဖြစ်ပြီးတော့လည်းနာချမ်းသာတွေအများကြီးရပြီးတော့သွားနိုင်တယ်ဒါတော့ဒါပစ္စည်းမူတွေပဲတဲ့ဒါတွေကဒါတော့သာရည်ရလို့ရှိရင်ပစ္စည်းမူခန္ဓာကြီးရဲ့အဲဒါတော့မရည်ရပဲနဲ့မညာပညာလေးကရပါလို့ရည်လို့ဆူတောင်းပြုလို့ရှိရင်တော့တရားမွေတုကိုလက်ခံလာတဲ့ဓမ္မရာရတရားမူခံကြကုန်ပြီးဘောဓဖြစ်ကြပါကုန်လို့ဆိုတော့ဒါကဘုရားဆုံးမနဲ့ညီပဲ အဲ့ဒါကိုစစ်တုနဲ့တွေ့တရားမွေခံစေခြင်းလားပါတဲ့အစစ်နဲ့အတုနဲ့တရားမွေနှမျိုးရှိတယ်မဟုတ်လားမမျိုးပါဗျာအစစ်ကလောဘတရားတရားကိုပါအတုပါဆညာဘုညာနိဗ္ဗာန်ဒီတံပြီးတော့ပြုတဲ့ဒါနပိရာစတော့ကုသိုလ်ဟုတ်လားမှန်ပါဗျာအစစ်တုစစ်တုနဲ့တွေ့တရားမွေခံစေခြင်းလားပါလက်ဆိုတော့ခံစေခြင်းပါပဲငါဘုရားဤသာသနာမှာအစစ်ရောအတုရောအစစ် တရားမွေမဖို့နေတာရအောင်လည်းပြင်နိုင်ရင်တော့ပို့ပြီးတော့ကောင်းတာပါဟုတ်လားမှန်ပါဗျာအဲဒီတော့မပြင်နိုင်ဘူးဆိုရင်လူလောကနေတဲ့ပုဂ္ဂိုလ်တွေသိမလွယ်ဘူးအဲသိမလွယ်ဘူးခုပြင်နိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်လို့လည်းရှိပါတယ်ဒီလိုလည်းအတုရှင်မရဲ့မအားလို့မထုတ်နိုင်ဘူးတဲ့ဒီလိုပါရလည်းအများကြီးပဲဟင်းစာရေးစာရေးနေထိုင်ရတဲ့အကြောင်းအရာဆိုင်နေရလို့မအားပါဘူးအများကြီးရှိတယ်အဲဒါလူလောကမှာဆိုတော့မဖို့နေတာရအောင်လို့အထုတ်ဖို့ရအသိမလွယ်ဘူး သာသနာပေါင်းတွင်းကညာရှင်လူတွေဆိုရင်တော့အာမထုတ်ရှင်တာပါပဲသိနေရတယ်ဟုတ်လားမှန်ပါပါဒီကြစဉ်းစားကြည့်ရင်မနာသိနေရတာပဲပရမရှင်ညာပြုတဲ့ကမ္မရာဝိဒဒုက္ခတော့မောဒနာသာရဆိုပြီးတော့ပြုလာတာဟုတ်လားမှန်ပါပါဗျာသာသနာကိုဆင်းရဲဆင်းရဲဝေရနိဗ္ဗာန်မြတ်မောပြုဝေရအတွက်ရှင်သာမေဖြစ်ကိုတောင်းပါပါလေရှင်သာမေပြုမိပါစသည်ဖြင့်ဒီလိုတောင်းပါပြီးတော့ရှင်သာမေပြုလာရဟန်းပြုလာတယ် မဘုနိဗ္ဗာန်ရဖို့ရပဲဘုရားလက်ထက်ကဆိုလို့ရှိရင်မဘုနိဗ္ဗာန်မှာနောက်ဘဝမဟုတ်ဘူးအခုဘဝလေးကသာသနာ့ဓာတ်ဘုရားရဟနာဖြစ်အောင်ဆိုပြီးတော့သာသနာ့ဝင်ရတာဟုတ်လားမှန်ပါဗျာဝင်ပြီးတော့လည်းဗလာတရားအားကောင်းတဲ့ပုဂ္ဂိုလ်တွေကတရားအားထုတ်ကြတာပဲအခုဘဝလေးမှာရဟနာတွေဖြစ်ကြတာလေမင်းလားအားရစရာဝန်တာတွေအကောင်းပါလေဟုတ်လားမှန်ပါဗျာမြတ်စွာဘုရားရဲ့လူတော်နဲ့တွေ့ပြီးတော့ညီလာတယ်အခုနေခါတော့ဒီဘက်ကနဲနေတယ်အဲ့ဒါလေးကြီး လေးတွေလည်းပဲမြတ်စွာဘုရားတရားတော်တွေကိုယူသိလေးစားသောအဖြစ်အဲမိမိတို့အတွက်တောင်းဝတရားကြည်အောင်မိမိတို့ကျိုးလဲရှိအောင်လို့တရားမွေခံကြဝရတော့လိုတာပေါ်လေတော့ဘုန်းကြီးကသာသတိပေးပါရဲ့ဟုတ်လားမှန်ပါပါသစ္တုနဲ့တွေတရားမွေခံစီလိုလာပါမြတ်စွာဘုရားမနခံစီပါပဲတဲ့ဒီစေရတူရအစ်သောရတဲ့ကိုရအောင်အပြင်းနိုင်ရင်ကောင်းဆုံးပဲဒါမှမဖြစ်နဲ့လို့လူလောကပုဂ္ဂိုလ်ရဆိုရင်တော့ သာရတိလာဆိုတော့ကုသိုလ်ကောင်းမှုတွေဒီတိုင်းဒီတိုင်းမြတ်ဘုရားကြီးကညီတံပြီးတော့ကျူးဒါဆိုရင်တရားအမွေတုခံရတာပဲအဲဒီတရားအမွေစေတုကိုမူသားပြီးဒီမှာလေတဲ့မြတ်စွာဘုရားအမိန့်ရှိတယ်အဲဆရာမယ်စေတုနဲ့တွေတရားမွေသာစေလိုလာပါစေတုနဲ့တွေ လို့ရတာလုံးလုံးမခံမင်းနဲ့သုံးစားမင်းနဲ့လို့ရှိရင်ဖြစ်ပါမလားဖြစ်ပါဘူးသုံးရလည်းစားတော့စားရအောင်ပါပဲသင်္ကန်းလည်းပဲဝေးအောင်မှမဝဲနဲ့မခံမင်းနဲ့လို့ရှင်းဘူးဟုတ်လားဖြစ်ပါဗျာအဲကောင်းတာတော့ပြီးပြီးတော့ကြောင်းလို့ပါတော့လည်းကြောင်းနေမှဖြစ်မှာသိသိအောင်ပြနေဘူးကတော့မလွယ်လာဘူးဟုတ်လားမှန်ပါပါဓမ္မရည်နေနဲ့သိသိအောင်နေလို့ကျမ်းမာရေးပါပြည့်စုံရမလွယ်ပါဘူးသိသိရှိလည်းပဲနေဝတ်တယ်လားရှိတဲ့အခါကလည်းသုံးစားအောင်ပါပဲမှန်ပါဒါပေမဲ့လည်းအဲဒါလောက်နဲ့အားရမင်းနဲ့ ဆိုလိုပါတယ်အဲဒီဒီနည်းမွေခံယူသုံးဆောင်တဲ့ခါကာလမှာနှိမ့်တဲ့ဗာမှုတမ်းမှုဆွဲလာမှုတွေမရှိနေနဲ့ဒီနည်းသုံးဆောင်တဲ့ခါကာလမှာအဲဒီဆွဲလန်းတမ်းမှုတွေကျင့်အောင်လို့မြတ်စွာဘုရားသစ္စာကနာစီရင်မှုရတယ်ဟောတာပဲဟုတ်လားမှန်ပါဗျာအဲဒါမြတ်စွာဘုရားသံဃာတော်မှာရှင်သာမေပြုတယ်ဆိုတဲ့အဲဒီသစ္စာကနာတွေရတယ်ပြစ်တာပဲရှင်ကဘုန်းကြီးငယ်ငယ်တုန်းကတော့ကိုရင်မှုတွေဆိုတဲ့ဒါတွေရတယ် နာယောနိသောသုရံပိဒေဝာမိသယိဟုတ်လားမှန်ပါဒါလည်းဘုရားကရအောင်ကြည့်ရတယ်ဒါမှပြပြပြီးတော့မှငောင်းကအခုနေကြတော့အင်းဒုံဝါဆိုပြီးတော့ခွန်ရလာဘလောက်နေတော့ဆိုတော့ရလာတယ်လို့တော့မဟုတ်ပါဘူးဒါနဲ့ဆရာသမားတွေအရင်ကြားတော့သိရပါတယ်သူတို့နားလည်တဲ့အနေနဲ့ပမာလို့ပြောလဲရပါရဲ့ဗျာငါဘာဖြစ်လို့ဝေးရကြလဲဆိုရင်ဒီတာက အေးကိုပယ်ဝေးရလဲဝေးရရင်ပုံနှံ့တာပူကိုပယ်ဝေးရလဲဝေးရပြီးစရတယ်လေအဲအေးတဲ့ခါမအေးရအောင်ဘူးတဲ့ခါလည်းမဘူးရအောင်ရှင်မဲ့စသည်ဖြင့်မကြရအောင်ကျောင်းသူမရှိရင်လည်းကိုရင်ကလုံးညောအောင်ဝေးရတာပဲဒီလိုဆင်ခြင်ပြီးဝေးပါဒါလေးဝေးလို့လှပါအောင်တင့်နေအောင်ဒီလိုဆွဲလမ်းတာလည်းမဖြစ်ပါစေနဲ့ဆိုတဲ့နေနဲ့မြတ်စွာဘုရားသုဒ္ဓနာဆင်ခြင်ပြီးတော့ဘုံကောင်ကညွှန်ပြတာပါ သုံးတော့သုံးဆောင်လက်ခါတဲ့ဒီတိုင်းပဲအဲပြောမှုပြောမှုဟူရလည်းမဟုတ်ဘူးသာဝတိနဲ့ဟူရလည်းမဟုတ်အာရင်ပြည့်စုံဟူရလည်းမဟုတ်ဘူးဘာတော်တော့ဆိုလို့ရှိရင်တော့အစာမစားပဲနေလို့ရှိရင်ပြီးမယ်အဲဒီနေ့ဒီနေနေအောင်လို့ဒီနေ့ဒီနေ့အောင်နေအောင်လို့သာလမုတ်သိချင်းကျင်းပြီးတော့ချမ်းသာအောင်လို့စားရစားရတယ်မလွဲလာလို့လည်းစားရပါပဲအဲဒီလိုဆင်ခြင်ပြီးတော့သုံးဆောင်ပါတဲ့ အဲဒီလိုပြည့်စုံခဏဆင်ញင်မှုရဲ့မြတ်စွာဘုရားညွှန်ကြားထားပါတယ်အဲဒီတော့မဟုတ်လို့ရှိရင်တော့ဆိုတဲ့ကောင်းတဲ့နည်းကတော့ကိုသမထဘာဝနာဝိပဿနာဘာဝနာတွေမပြတ်ရှုနေရင်တော့အကောင်းဆုံးပါပဲအဲဒီသီလကသုံးလုံးတဲ့အခါမှာဝိပဿနာနဲ့အဲကြည့်ရင်ကြည့်တာကမြင်ရင်မြင်တာကကြည့်ရင်ကြည့်တာကသုံးလုံးရင်သုံးလုံးတာအဲ့ဒါလေးတွေရှုမှပြီးတော့သုံးလုံးလို့ရှိရင်တော့ဒါကတော့ပို့ပြီးတော့ကောင်းတာပဲဒီလိုကြတယ်ဘာမှကိုမဖြစ်နိုင်ဘူးအဲဒါကြောင့် မိဒအမွေပါရနှိမ့်တယ်ပြီးတော့လဲမနေပါနဲ့အဲဒီအမိဒအမွေလောက်နဲ့တော်တော့ပြီဆိုပြီးတော့တရားအမှုကမပြပါနဲ့ဒီလိုဆိုလို့ရဟုတ်လားဒီဒီလေးပါးရတော့တော်ပါပြီအဲဆန္ဒနေရတော်ပါပြီဆိုပြီးတော့ဘယ်လောက်နဲ့အာရမနေကြနဲ့မဝနေပါရရကြောင်းဖြစ်တဲ့တရားအားထုတ်မရတာကတော့ပါဠိအားလို့ကမရတာတော့မတတ်နိုင်ဘူးပေါ့ဟုတ်လားရဝရအားထုတ်ရရည်ကြည့်တယ်ဒါကြောင့်မို့ အဲဒီအာမိသမွေအစ်စ်ကိုမခံကြပါနဲ့အာမိသမွေအတုလည်းရှိတယ်အတုလည်းမခံကြပါနဲ့အာမိသမွေအစ်စ်တူနှမျိုးအာမိသမွေအစ်စ်ပဲလေးတွေပြည့်စည်တာတဲ့ဗျာညာတော်များတို့ဆွဲမယ်အာမိသမွေအစ်စ်ပဲလေးတွေပြည့်စည်တာအာမိသမွေအစ်စ်ပဲ ဆိုတာပစ္စည်းလေးပါပဲဒါညာတော်ကြတဲ့ဆိုင်တယ်နော်မှန်ပါဗျာဒါဓမ္မတွေတော့ဗန်ကြည့်ပါဦးဟမ်ဒါဓမ္မတွေမှာစားကြရလည်းပဲသာသနာမီပြီးရတာမဟုတ်ဘူးကိုယ့်ကိုလုတ်ပိုင်မှရတာမဟုတ်လားမှန်ပါဗျာဟောစရာလည်းကိုယ့်ကိုလုတ်ပိုင်မှသာသနာမီရတာမဟုတ်ဘူးတော့ဟိုဒီလောကမှာနေတဲ့ပုဂ္ဂိုလ်တွေနဲ့တော့ဒီအမိသမွေစိတ်ကို မထမ်းကြနဲ့ဆိုတာမဆိုင်ပါဘူးဟုတ်လားမှန်ပါဘူးလောကနေတဲ့ပုဂ္ဂိုလ်အာမိသမဟုတ်အတုနဲ့ဆိုင်တယ်အစ်စ်နဲ့ကတော့မဆိုင်ဘူးအစ်စ်ကတော့ကိုညာတော်များနဲ့တော့ဆိုင်ပါတယ်အတုကတော့လူလည်းနဲ့ဆိုင်တယ်ညာတော်များနဲ့ဆိုင်တယ်အတုကြတော့အတုကဘာလို့ဆိုရင်လူနာဒုက္ခဇီတံကဒါနာဗီလာပါလူနာဒုက္ခသူချမ်းသာနာချမ်းသာတွေဇီတံပြီးတော့ကျူးတဲ့ဒါနာ နောက်သီလနောက်ဘာဝနာဘာဆိုတာလေဘာဝနာဟုတ်လားမှန်ပါပါဒါနသီလဘာအပြင်းညွတ်တော့ဒါပါပဲဒီမှာသံဃာတွေဒီပြန်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုတွေတဲ့အဲပါလေဒီကုသိုလ်ကောင်းမှုရလူချမ်းသာတွေရပါလို့နာချမ်းသာတွေရပါလို့လူဖြစ်ပြီးတော့ချမ်းသာပါစေနာဖြစ်ပြီးချမ်းသာပါစေလို့အဲဒီလိုတောင်းလာပြီးတော့ပြုလို့ရှိရင်ဒါအဲဒီကုသိုလ်ဟာအာမိသမွေအတုပဲတဲ့ဒါအစ်စ်မဟုတ် ပစ္စည်းမှုတွေနံဘွားတွေကြရင်လားအကျိုးပေးပြီးတော့ပစ္စည်းမှုတွေရမှာအဲ့ဒါကတော့လူတွေနဲ့ဆိုင်တယ်ယဟန်လည်းပဲနည်းနည်းပါးပါးတော့ဆိုရင်အမှားတော့ယဟန်နဲ့တော့သိတော့မဆိုင်တော့ပါဒါပေမဲ့ယဟန်မှလည်းပဲဒီလားကိုယ်ဒီလာလေးနဲ့ကိုဒီလားနဲ့ပြည့်စုံပြီးနောက်ဘဝနတ်ဖြစ်ပြီးတော့နတ်ရှိချမ်းသာတဲ့ခံစားမှုတို့ကတော့ဒီလိုလဲရှိရတာကိုဘာဝနာတွေအားထုတ်ပြီးတော့ဗုဒ္ဓနုစတိတို့ကတော့ပွားများအားထုတ်ပြီးနောက်ဘဝတွေနတ်ချမ်းသာတဲ့ခံစားမှုတို့ယူရတာလေးကရှိသေးတယ် ဒါနလည်းကိုယ်ရှိတဲ့ပစ္စည်းတွေပေးလူပြီးတော့ဒီလိုလည်းပဲရှိတော့ရှိနိုင်ပါတယ်ဒါပေမဲ့လို့လူသူတွေနဲ့ပိုးဆိုင်ပါတယ်ဒါကတော့လူနာဒုက္ခရည်တန်ကလူနာလူချမ်းသာနာချမ်းသာရည်တန်ပြီးတော့ပြုလို့ရှိရင်ဒါနဖြစ်ဖြစ်သီလဖြစ်ဘာဝနာဖြစ်ကုသိုလ်ဟူသမျှတွေကဒါတွေကအာမိသအမွေအတုတွေဒီအာမိသအမွေစစ်တာတော့ညာတော်များသုံးတော်တဲ့ပစ္စည်းလေးပါဆိုင်သွားမယ် လူနာဒုက္ခဒီသာနာဒါနာသီလပါလူနာဒုက္ခဒီသာနာ ရဏသီလဘာဝနာကုသိုလ်တွေအဲ့ဒါဘာလုံးဆိုအာမိတမွေအတုတွေမှတ်လေမွေညံတာအဲ့ဒါအာမိတမွေအတုခေါ်တဲ့သိမဟုတ်ဘူးလားပစ္စည်းမွေအတုတွေအခုလောလောဆယ်မှာရဟန်းတော်များပစ္စည်းလေးပါရတာအာမိတမွေစစ်ပစ္စည်းမွေစစ်ပဲဒါနတိလကုသိုလ်ကောင်းမှုတွေပြုပြီးရရမယ်တော့ဘဝကံများတစ်ချက်မှရသွားမယ်ဒီချမ်းသာလားချမ်းသာပစ္စည်းတွေကတော့ အာမိကအမွေတူးတယ်လားအဲဒါအမွေညံ့နေအဲအာမိကအမွေညံ့နေအာမိကမို့အစ်စ်ကလည်းညံ့တာပဲအတုကလည်းညံ့တာပဲဘယ်လိုဆိုလို့လဲဟုတ်လားမှန်ပါဗျာအဲဆိုရမယ်အာမိကမွေအတုတွေမလေးမွေညံ့တာအာမိကမွေ leemos ဒီကျမ်းနာကျမ်းနာလေးဒီတံပြီးတော့ဘာနာဒီနာဘာနာကုသိုလ်တွေပြုရင်အဲ့ဒါအာမိသမွေသူ့ပဲပစ္စည်းမွေသူ့ရဲ့အဖြစ်တော်မူစိတ်ကတော့ညာတော်များနဲ့ဆိုင်ဒါလည်းမွေညမှာပဲအဲ့ဒီအာမိသမွေခံယုံမြနဲ့အာရမနေနဲ့ဒီအာမွေခံရညာတော်များကိုမြတ်စွာဘုရားကသူ့ဆမ်းမှပြီးတော့ညွှန်ကြားတာတော့ သုံးမေသမေဘိက္ခွေအာမိတာရာရာဘဝေယာသသုံးမေတိဒေနအာရိယာဘဝေယာသဘိက္ခွေယံတို့သုံးမေပင်တို့သည်အာမိတာရာရာယံမွေခါကြကုန်သည်နာဓမ္မရာရာတရားမှာအာမိတာရာရာဒီစိမွေခါကြကုန်သည်နာဓမ္မရာရာတရားမွေခါကြကုန်သည် စေဘိုးရတာတဲ့ပဲဖြစ်ကုန်냐အဲဒီတော့တရားမမခံယူပဲနဲ့သိမှုများတာခံလို့ရှိရင်တဲ့သုံးမိဒေနာအာရိယဘိုးရတာသုံးမိဒေနောဒီလိဒေနာထိုတော့အာမိတာမေဘုရားခံရင်းတော့ကြောင့်အာရိယကဲ့ရဲ့အကောင်ကြီးဘိုးရတာဖြစ်ကုန်ရ၏အဲဒီတော့ ကြည့်ရခံရပါလိမ့်မယ်။ဘယ်နဲ့ကြည့်ရလဲဆိုလို့ချင်းညာဇာရယာဤသီရသာဝကတွေဟာအာမိသသာရရပစ္စည်းမူကနေပဲဓမ္မရာရကတရားမူကမဟုတ်ဘူး။ဒါလို့ဒေဝဝိညာဉ်ပုဂ္ဂိုလ်တွေကကြည့်ရပါလိမ့်မယ်။အဲဒါစဉ်းစားကြတယ်ကောင်းတယ်။ဟုတ်တယ်ကောင်း ဘုရားဘာသာဝင်မကြီးတဲ့ပုဂ္ဂိုလ်တွေကဒီလိုပြည့်တယ်မြင်ရတယ်။ဘုန်းကြီးတို့ငယ်ငယ်တုန်းကကြားဦးတာပါပဲကြားလာပါလို့အခုကမဟုတ်ပါဘူး။အဲတခြားနိုင်ငံကပုဂ္ဂိုလ်ပေါ့လေ။မြတ်စွာဘုရားညာတော်တွေအတွက်စာရေးတော်ရေးပြည့်တော်လို့ဟိုတယ်ကြီးဖန်ဆင်းပေးထားတယ်ဆိုပြီးတော့ဒီလိုပြောတယ်လို့ဆိုတာကိုဒီကြီးပြတ်ဟုတ်လား။တခြားတခြားဘာသာဝင်ပုဂ္ဂိုလ်ဟောတော့ဆိုတော့ ဘာမှလုံးလို့ပါပဲဟာဟုတ်ဟုတ်ပါဘူးအဲလောကမှာဒီနေ့နိုင်ငံရဲ့ဒီနေ့ဘာသာရေးအကုန်လုံးကသာဝနေရည်ရဲ့အလုံးကုန်ကြတာလေဘုရားလောကနာတော်မှာညာပြုနေတယ်ဆိုလို့ရှိရင်တော့သာဝရလည်းလုံးမလို့ရဝိုးဝရလည်းလုံးမလို့ရနေဝဓမ္မရတော့အလုံးမလို့ရသေတယ်ဆိုလည်းလုံးမလို့ရဘူးဒါရမတွေကသူပါလေးသုံးဆောင်ပြီးတော့နေတော့ဒီလိုမြင်တဲ့ကဘုရားက ချမ်းသာတာကစားတော့နေထိုင်အောင်လို့ဒီတည်တော်ထားတဲ့အလင်းထားတဲ့ဆိုတဲ့အဓိပ္ပာယ်မျိုးပေါ်တယ်အဲဒီလိုကြည့်ရပြီးတော့ပြောတာဟောအဲဒီတော့ဒီဒီစင်းညနေတာအားရနေမယ်ဆိုလို့ရှိရင်တဲ့ဘုရားတတိယဘုရားတို့ရအောင်အထူးကြတော့မဟုတ်ပါဘူးသူကဒီစည်းမွေးတော့ခံရတာပါပဲတဲ့ဒီလိုကြည့်ရခံရပါလိမ့်မယ်ဟုတ်တယ်ကြည့်ရကြရတယ်ကြည့်ရကြပဲဘုရားသာသနာတော်ဝင်ပြီးတော့ သဘောနေပါရအောင်တရားဝကျူးဆိုတာအမှုလို့ကြားတာမရတာသားပေါ်တယ်ဟုတ်လားမှန်ပါဗျာရအောင်ထုတ်ွက်ရည်ကြည့်တယ်အဲရအောင်အမှုလို့ပဲနဲ့ပစ္စည်းတော့ပဲသုံးရဆိုင်ရလို့ရှိရင်တဲ့ဒါကငါသိရပါလိမ့်မယ်သင်တို့ကမဟုတ်ဘူးတဲ့ဟာမိဒေနအာရိယောဘဝဉာဏ်ငါရလည်းပဲအဲ့ဒီသင်တို့ပစ္စည်းမျိုးခံရအောင်ငါရလည်းသိရခံရမှာတဲ့ခင်ဗျာဟုတ်လားမှန်ပါ ဒီကစဉ်းစားကြည့်ရင်ဘုရားကိုသိရည်ရည်ကောင်းတာဘုရားဘုရားမုံခံနေတဲ့ဘုရားလည်းသိရတာပဲဆိုရင်တော်တော်ညံပြတာပဲမှန်ပါဗျာဘာတော်ဆိုလို့ရှိရင်သာသမီတွေကအချိုးမကြလို့မြေဝန်တိုင်းကိုပြောဖို့ဆိုရင်မြင်ရလို့ရှိရင်ဘေးပါဝင်နေတာပုဂ္ဂိုလ်ကမိမတွေလည်းသိရတာပဲဟုတ်လားမှန်ပါဗျာအာဒီကိလေသာဘုသူသားလို့တဲ့မိုက်တဲ့ကိလေတွေပဲသူမိဘတွေကသုံးမထားဖို့မရပါဘူးစားလို့ရှိရင် ဒီလိုပြောရတယ်ဗျာပြောရပါဘူးအဲဒီလိုပဲမြတ်စွာဘုရားကြီးတတိသားတွေဆိုပြီးတော့တရားမဝင်ခံမှုပစ္စည်းလောက်နဲ့သူပြီးနေတာပဲဆိုပြီးတော့အဲဒီလိုဖြစ်နေတာလည်းပဲဘုရားကဆုံးမတာနေရာမကျလို့အဲဒီလိုလည်းပဲတည့်ရခံရပါလိမ့်မယ်တဲ့ဗျာဟုတ်လားမှန်ပါအဲဒီလိုလည်းမြတ်စွာဘုရားအမြင်ကြားပါတယ်ဒီနေ့ကပစ္စည်းဝင်လောက်လာခံရင်တဲ့သင်တို့လည်းကြရခံရမယ်ငါပြလည်းကြရခံရမယ် ရှင်မှာဆောင်ဖို့ရှိရတယ်ဒီရှိရတယ်ခံယူခြင်းလူရှင်ဆိုကြမှာတရားသားတွေပစ္စည်းမွေးခံနေရုံများလားအဲ့လိုပြောကြပါလိမ့်မယ်မြတ်စွာဘုရားဒီသားတွေကပစ္စည်းမွေးတော့ခံကြတာတရားမွေးခံကြမဟုတ်ဘူးအဲညာနေတဲ့ခံရမယ်မြတ်စွာဘုရားကိုယ်တိုင်လည်းတရားခံရမယ်အဲ့ဒါတွေ ါဠိမှာတော့အကျယ်ကြီးပဲဒါအခုဒီမှာတော့ဒီလိုပဲဟုတ်လားအဲ့ဒါဆရာနာပစ္စည်းညစဉ်ပစ္စည်းညစဉ်အာယုလင်လူရှင်ဆိုရမှာပစ္စည်းညစဉ်အာယုလင်လူရှင်ဆိုရမှာ ဆုံးလို့ဆိုဘုရားပါရီပစ္စည်းမင်းဆန်းနေရမြဥစ္စာရဲ့ဒီသားတွေက စည်းစည်းငွေလောက်ပဲခံကြပါသူတို့ဘုရားဆုံးမှာတော့တဲ့ဘုရားငွေရအောင်တော့သူအမှတ်ပါဘူးဆိုပြီးတော့ဒီလိုပြောကြပါလိမ့်မယ်ဆိုရမယ်ဘုရားသားတွေစည်းစည်းငွေခံနေရုံညတာဘုရားသားတွေ ။ယာရုရမဏကြီးတဲ့ပုဂ္ဂိုလ်တွေတွားတဲ့အခါကျရင်ရှိကအဲလမ်းပြပုဂ္ဂိုလ်တွေရှိဘူးလား။ရှိပါဗျာ။ဘုရားအန္တရာယ်ကင်းအောင်ကာဝယ်မပုဂ္ဂိုလ်တွေရှိတယ်။အဲဒီသွားရသွားပြီးမှနောက်ကလိုက်ရတာဟုတ်လား။မှန်ပါဗျာ။အဲလိုပဲအရိယာမေဖြစ်တော်မယ်ဆိုရင်အရိယာမေရှိသောဝိပဿနာကဖြစ်ရတယ်။ခုနကပြောတဲ့အမှုလုံးမှကုသဘုရားဆိုအမှုလုံးမှဝိပဿနာပဲ။အဲဒီဝိပဿနာဉာဏ်ဖြစ်ပြီးမှအရိယာမေဉာဏ်ကဖြစ်တယ်။ဒါကြောင့် အရိယာမင်းညာဖြစ်အောင်အားထုတ်တယ်ဆိုရင်လည်းဘာအားထုတ်ရမလဲဝိပဿနာရှိရမှာပဲဟုတ်လားမှန်ပါဗျာမဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်အားထုတ်ရမယ်ဆိုတဲ့သမဂ္ဂံကိစ္စကအရေးကြီးတယ်အခုသူရင်းကတော့ဒီဥစ္စာအရေးကြီးဆုံးပဲဒီမှာဒီလိုရမယ်ဖြစ်ပြီးသောကုသိုလ်ကိုတည်ရန်အောင်သိုးပွားအောင်ပြည့်စုံအောင်အားထုတ်ရမယ်ဖြစ်ပြီးတဲ့ကုသိုလ်ကဘာကုသိုလ်ဖြစ်ဖြစ်အားတစ်ခါဖြစ်ပြီးတော်ပါရင်နောက်အားထုတ်ဖို့မလိုပါဘူးလို့ဒီလိုမရှိဘူး ကျမ်းနိုင်ရင်နောက်လည်းသက္ကာရကပြုရတာပဲဟုတ်လားမှန်ပါဘူးဘုရားမှာဆုံးလူဦးရဲ့တော့တခါလူပြီးတော့ဘောနောက်ဘူးကိုမလိုဘူးဒီလိုမဟုတ်ဘူးဟုတ်လားမှန်ပါကျမ်းနိုင်ရင်နောက်လည်းလူရမှာပဲအဲဘာဖြစ်ဖြစ်ပေါ်လေဒါနာကုသိုလ်နောက်လည်းသပြီးပြုရမှာပဲသီလကုသိုလ်လည်းပဲတခါတရားစောင့်ရှောက်ရုံနဲ့မပြီးဘူးနောက်ဆက်လည်းပဲတန်းနိုင်လို့ရှိရင်စောင့်ရှောက်ရမယ်ဟုတ်လားဘာဝနာလည်းသမထပြီးဝိပဿနာဖြစ်ပြီးတခါလောက်ကြားထုတ်နေမပြီးဘူးဟုတ်လား မှအဲဝိပဿနာကအရေးကြီးတယ်ဝိပဿနာဘာဝနာလဲဖြစ်ပြီးတဲ့ဝိပဿနာဘာဝနာတဲ့အဲဒါတွေလည်းပဲတည်ရအောင်ဖြစ်မြဲဖြစ်နေအောင်လို့ရှုမှတ်ပါတဲ့မရှုမှတ်ဘဲနဲ့တည်ရနေပါလားမတည်တတ်ပါဘူးတည်ရမူဟောတချို့နာရီတိုင်းတော့အားထုတ်ပြီးတော့တနာရီကနေပြီးနားပါပြီအဲဒီနေ့လုံးအချိန်တနာရီလောက်အားထုတ်ပြီးပြီးသွားပြီဆိုရင် အဲကြံတဲ့နာရီပိုင်းနေမှာဝိပဿနာတွေဖြစ်ပါဦးမလားမဖြစ်ပါဘူးမမပဲနေမှာရေရှုမှနေမှာဖြစ်လားအဲဒါဖြစ်ဖို့သောဝိပဿနာတွေလည်းပဲဖြစ်နေဖြစ်နေအောင်လို့ရှိရမယ်ဝိပဿနာလည်းဖြစ်နေအများကြီးရှိတယ်နာယုတ်ကိုပိုင်းခြားပြီးတဲ့ဝိပဿနာဉာဏ်ပထမဆုံးဆင့်ကြောင်းကျိုးကိုပိုင်းခြားပြီးတဲ့ပြစ္ဆယပရိက္ခဉာဏ်ဒုတိယဆင့်အဖြစ်ပြေကိုအကျမ်းစာအရင်းပြီးရဲ့သမသနာဉာဏ်အဲဒီကနေသစ္စာရိပါဏတာသုံးသဆင့် အဖြစ်ဖြစ်ကိုယ်သင်များစွာပြီးတဲ့ဥရိယလျာညံအဲ့ဒီညာရောက်ရင်အနံကောင်းရောင်နေနေပိဋိပတ်တာတွေနဲ့သိကောင်းတာကိုယ်တိုင်တွေ့ရအပြစ်သက်သက်ကိုယ်သာသင်များစွာပြီးရဲ့သင်ကညံအဲအပြစ်တွေသိပြီးတော့ကြောက်ကြကောင်းတယ်လို့ထင်မြင်တဲ့ဗရညံနောက်အာရိနောအပြစ်မြင်တဲ့ညာနိဗ္ဗာန်ညီးငွေတဲ့ညာမောဇိတုညာဒါဆုံးလို့ခြင်းတဲ့ညာဆုံးလို့တဲ့အာထုတဲ့ပြိသင်္ခာညာ အဲသင်္ခါရတွေလေးလေးရှုနိုင်တဲ့သင်္ခါရုပ္ပခာဉာဏ်ဒီတရားဝိပဿနာတွေကအဆင်းဆင်းတက်သွားတာအဲဒီဖြစ်ပြီးတော့ဝိပဿနာကုသိုလ်တွေလည်းပဲတည်ရသွားအောင်ရှင်မြဖြစ်နေအောင်အားထုတ်ရှင်မြဖြစ်နေုံနဲ့တော်လည်းတော့မဟုတ်ဘူးတိုးတက်အောင်လည်းအားထုတ်ရမယ်အဲတိုးတက်ရုံနဲ့ပြီးရောလားမဟုတ်သေးဘူးပြည့်စုံအောင်ဟုတ်လားဝိပဿနာပြည့်စုံတယ်ဆိုတော့အရိယာမဲ့ရောက်မှပြည့်စုံတာဟုတ်လားမှန်ပါပါအောက်ဖြစ်ဆုံးသောတာပတ္တိမဲ့ကိုရောက်မှပြည့်စုံတယ်အဲဒီရောက်အားထုတ်ဖို့ပါပဲ အဲဒီလိုမြင်ရတဲ့အဆင့်တန်းကတော့ရာသမေဖို့ရအောင်အထုရမယ်အဲ့ဒါကိုစိတ္တိရာကုသိုလ်ကိုတည်ထအောင်သို့ပွားအောင်ပြည့်စုံအောင်အားထုတ်ရမယ်ဆိုရမယ်စိတ္တိရာကုသိုလ်ကိုတည်ထအောင်သို့ပွားအောင်ပြည့်စုံအောင်အားထုတ်ရမယ်စိတ္တိရာကုသိုလ်ကို ပြီးကံအောင်သို့ပွားအောင်ပြည့်စုံအောင်အားထုတ်ရမယ်ဒီပိသာကုသိုလ်ကိုဒီကံအောင်သို့ပွားအောင်ပြည့်စုံအောင်အားထုတ်ရမယ်ဒီပိသာကုသိုလ်ကိုဒီကံအောင်သို့ပွားအောင် ပြည့်စုံအောင်အားထုတ်ရမယ်ဘုရားမ ရော့မသွားခြင်းနဲ့ဒီရနေရအကြောင်းကျိုးသိတဲ့အခြင်းမရော့ခြင်းနဲ့အဖြစ်ပြသိတဲ့အခြင်းမရော့ခြင်းနဲ့စသည်ဖြင့်ပေါ့ဒကာရုပ္ပကညာရောက်နေမရော့ခြင်းနဲ့ဒါပေမဲ့လို့အာမတုပဲကြားရရင်ပြောတာပဲဟုတ်လားမှန်ပါဘာနဲ့တူတယ်ဆိုရင်ဒါကလေးအများသိနေတဲ့ဥပမာလေးခွင့်ရပေးမယ်မော်တော်ကားများမော်တော်ကားအသေးတွေပေါ့လေဟုတ်လားမှန်ပါမော်တော်ကားအသေးတွေမှာဟိုအဲဒီ အမြန်နှုံးလေးကြတာတဲ့အင်းအောင်မရှိဘူးလားရှိပါပါဗျာရှိတယ်ဟောမြန်မြန်မောင်းရင်သူကတက်လာတာကိုတက်လာอืม10 10မိုင် minus 30 40လမ်းကောင်းကောင်းနဲ့မြန်မာကြီးမောင်းနေတဲ့ခါကျရင်50 60ဒီလိုလဲမောင်းတာမှန်ပါနည်းနည်းပါးပါတော့ရှိတာပေါ့မြန်မြန်မောင်းတော့ဖြစ်ပါဘူးဗမာပြည်လမ်းကတက်ကောင်းကောင်းမရှိဘူးအမေရိကန်မှာတော့တဲမောင်းနေကြတယ်60လောက်သူကသူကလမ်းနေသိကောင်းတာအဲ့ဒါ အမြန်မောင်းတဲ့နှုံနဲ့တက်လာပြီးတော့ဒီကအခြေအနေရကြည့်ပြီးတော့ကျွတ်ရသေးတာကိုဟုတ်လားမှန်ပါလာကွေးရာရှိတော့သုံးမဟုတ်ရှေ့မှာတိုက်ရခိုက်ရရှိတော့ဆိုရင်ကာမောင်တဲ့ဘုရားကြွရမလားကြွပါပါဗျာကြွလိုက်တော့ဟိုကအင်ညုံနဲ့ကြံ့တော့လားကြွပါပါဗျာဩကြသွားတာမှနောက်ဆုံးအဲ10မိုင်9မိုင်ဒီကြောင်လည်းကြတာပဲဟုတ်လားမှန်ပါ လုံးလုံးမသွားဘဲနဲ့ရသွားတဲ့အခါကျတော့ဟောတုံညရအောင်လေဟုတ်လားမှန်ပါဘူးအဲဒီလိုပဲဝိပဿနာကလည်းပဲမပြမစက်ရှိနေရင်သူ့စင်တားလိုက်သူတိုးတက်တယ်သူ့စင်တားလိုက်ကြီးနေတဲ့အဲကြီးနေတဲ့ဒီဟာကနေပြီးတိုးတက်တာပဲအကျူမသာအာရောသွားလို့ရှိရင်ရောလာပြီဟုတ်လားမှန်ပါတော်တယ်သင်္ခါရိပ္ပကညာရောက်နေပြီမယ်လို့အရှင်နေမကောင်းရင်သူကရောကြသွားတယ်ဟုတ်လားမှန်ပါอืม မြင်းပြရှုနေမှာအချိန်တွေလည်းကောင်းနေမှာညွတ်နေမှာဣန္ဒြေ၅ပါးညွတ်နေတဲ့ခါကာလမှာတင်းတင်းရင်းရင်းဖြစ်ပြီးတော့တခါတည်းတိုးတက်နေတာအမှန်ကောင်းတယ်ပေါ့ဣန္ဒြေ၅ပါးမညွတ်ဘူးဆိုရင်ရော့သွားပြီဆိုတာသူအပြင်တော့သမာဓိနဲ့ဝိရိယတွေပေါ့လေအဲဝိရိယကအာရုံနေရင်လည်းနေရာမပြောင်းဝိရိယကနင့်ကံပြီးအာထုတ်ရင်လည်းသမာဓိကအာရုံနေနေရာမပြောင်းသမာဓိကတစ်ခုခုကိုစုစိုက်နေတယ် သူ့ရဲ့လုံးအားကြီးနေလို့ရှိရင်လည်းဝိရကအားမရှိဘူးဒါကမတိုးတက်ဘူးဒါကရေးကြည့်ပါလေအဲတော့အမြဲတမ်းအားထုတ်နေမှတိုးတက်တာအဲဒီတော့တိုးတက်အောင်မှာဒီဒီတော်ကုသိုလ်ကိုတည်ရအောင်တဲ့ဒီကနေ့တည်ရအောင်အကြအားထုတ်ပါဒါရင်ရရတော့မဟုတ်ဘူးတိုးတက်အောင်လည်းအားထုတ်ပါတိုးတက်ရုံနဲ့ပြီးရတာမဟုတ်ဘူးအဲပြည့်စုံအောင်ဘယ်ကြမှာပြည့်စုံလို့အောက်ထစ်ဆုံးသောတာပတိမေဖို့ရောက်မှပြည့်စုံတယ်

၄ပါးရှိတယ်နော်မှန်ပါဗျာမဖြစ်သေးတဲ့အာဟုသောမဖြစ်အောင်အားထုတ်ရမယ်တစ်ဖြစ်ပြီးသောအာဟုသောပယ်နေအောင်အားထုတ်ရမယ်နှစ်မဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်အားထုတ်ရမယ်သုံးဖြစ်ပြီးသောကုသိုလ်ကိုတည်ရအောင်တိုးပွားအောင်ပြည့်စုံသောအားထုတ်ရမယ်လေးကိုယ်ဦးကြီးရောက်တော့ဟုတ်လားမှန်ပါဗျာတခါပြည့်စုံသောအားထုတ်ရင်ရာဓမေဘုရားရဟန္တာတော်ဖြစ်နေတယ်ကိုယ်ဦးကြီးကြတော့အဲသမရံ

ဒီကနေ့ညလည်းနည်းနည်းတော့တော့ကြတော့အားထုတ်အောင်အခုချင်းကြလေးပါဆောပြီးတနာရီတော့ပြည့်သွားတယ်တနာရီခွဲလောက်9နာရီလောက်ကြာရင်အပြီးတရမှာလက်ချင်းကတော့ဆက်သွားတရားကုံမှုရပါလေဒါကဘာအောင်ကုန်နေဘူးပုဂ္ဂိုလ်တပုတ်ပဲပြီးပြီသိစီပါကိစ္စမာတာပါဒီတပုတ်ပြီးဘာကြောင့်လက်ဖြင့်တပဲနေရမရှိပဲနဲ့ခဏအားထုတ်ရတာတော့ဆိုတော့အကြောင်းပြတယ်မြတ်စွာဘုရားခောဇင်ညာမရဏံသူဝေ သူဝေနဗျာငါနာယမရဏပေညီရှင်ညီကိုကောပဲသူဤစင်ညာဧကံတိသိနိုင်ပါနိဒါဖြင့်ငါကြတော့မသေးသေးဘူးရှင်နေအောင်မယ်ဆိုတာဘယ်သူမှသိနေမသိပါဘူးတဲ့ဟုတ်လားမှန်ပါဗျာမှန်ရင်တော့မှန်တာတော့များတယ်ဟာမသေးသေးပါဘူးလက်ပြင်ကမသေးသေးဘူးဒီနေ့လည်းမသေးသေးဘူးနောက်နေ့လည်းမသေးသေးဘူးအသက်ဘယ်လောက်နေရမှာပဲကျမ်းမာရင်းနဲ့ခံကြမ်းပြီးတော့မှန်ရင်မှန်တဲ့အတိုင်းမှန်တာတော့များပါတယ် ဒါနဲ့လို့အဲဒီလိုမှန်းတဲ့အတွင်းဒီရဲ့ပုဂ္ဂိုလ်တွေလည်းအများကြီးဟုတ်လားမှန်ပါဗျာဟောနောက်ကြာကြီးသက်စီဥမာဆိုပြီးတော့နှလုံးသွင်းထားရမယ်လို့ခဏအတွင်းဒီသွားတဲ့လူကရှိသေးတာပဲရှိပါဗျာခုနပြောတဲ့ကားတွေပါလေသူရင်းလို့ဇာတ်တွေပါလေသူရင်းလို့အဲမော်တော်ယာဉ်တွေအဲလင်းများနေပါလေသူရင်းလို့စသည်ဖြင့်ပေါ့ဟုတ်လားမှန်ပါအများကြီးဒီလိုပါလေအများကြီးရှိတယ်မသေးဘူးအောင်မြင်သေးတယ်ဆိုတော့ရှိတာပဲအဲဒါကြောင့်

ဘာဝနာလည်းထိုးသူပဲသူကရင်ဝိပဿနာကုသိုလ်တဲ့ခဏအားထုတ်လိုက်ရင်အကြောင်းဉာဏ်ဝိပဿနာဉာဏ်တွေထူးတယ်လည်းဖြစ်နိုင်တယ်ဒါပြင်ထူးတဲ့ပုဂ္ဂိုလ်တွေဆိုခဏအတွင်းမှာပဲအားထုတ်နေရင်လည်းအရိယာမေကိုရပါတယ်ရှိတယ်တရားလက်ထက်တုန်းကတော့ပါရမီဓုပုဂ္ဂိုလ်တွေမို့တခဏလေးအတွင်းမှာပဲသောတာပန်တွေဖြစ်ကြတယ်အများကြီးရဟနာဖြစ်တဲ့ပုဂ္ဂိုလ်တွေရှိတာပဲငါအဲဒီမှာတော့ပုဂ္ဂိုလ်တွေအခုတော့အဲ့ဒါထူတာတော့တရားမရှိဘူးဒါပေမဲ့လို့ အာမထုတ်ရင်ဝိပဿနာကုသိုလ်တောင်မဖြစ်ဘူးအာထုံမှာဖြစ်မယ်။ဒါကြောင့်မို့နေရှင်ကသိမဲ့တည်းဆရာမသိတဲ့အတွက်မသေးခင်မိမိရလို့တဲ့တရားသူတရားများတွေကိုရအောင်ကိန်းပြီးအားဖြင့်အာထုတ်ပါတဲ့။ဒီဝါရေးလုပ်ငန်းတွေဒီတိုင်းပါပဲ။ဒီဝါရေးလုပ်ငန်းတွေအဲနောက်လာနောက်ရက်နောက်နှစ်ကျမှလုံးမယ်လို့စဉ်းစားတော့နောက်နှစ်ကျတော့အဆင်မပြေလို့မလုပ်ရတာလည်းရှိတတ်တယ်။အဲဒီ သင်ပြတဲ့အခါဒီနေ့ဒီရက်ဒီလဒီနှစ်ဒီလိုအားထုတ်လိုက်မှသူဟာရသည်ရလိုက်တဲ့ပစ္စည်းတွေရတာဟာရေးကြည့်တယ်လောကလောကဝရလည်းအချိန်ကျွေးရင်ရသည်ရလိုက်တာမရဘဲနဲ့ဆုံးရှုံးတတ်တယ်သို့တူပဲတရားတွေကလည်းပဲနေရင်ကသဘက်ခါကြမှာအာထုံမဲ့ပဲလာကြမှာပဲနေ့ကြမှာအာထုံမဲ့ရွှေ့လို့ရှိရင်အဲ့ဒီနေ့မရောက်ခင်အဲ့ဒီလမရောက်ခင်အဲ့ဒီရက်မရောက်ခင်အတွင်း မတော်စသည်တိုင်းဘယ်မှတတ်နိုင်ဘူးဘာတရားမှမရဘူးအကုသိုလ်မရှိဘူးဟုတ်လားမှန်ပါဗျာရေးကြည့်တယ်ဒါကြောင့်မို့ဘောဇင်ညာမရဏသူရဲ့ဘယ်သူသိပါကြလဲတဲ့ဘယ်သူမှမသိနိုင်ပါဘူးတဲ့ဘာကြောင့်မသိနိုင်လဲဆိုမသိနိုင်ခြင်းရဲ့အကြောင်းကိုလည်းလက်စွာဗျာပေါ်ပြတယ်နာယိနာသင်္ကရံတေယနာမဟာသေနနာမစ္ဆုနာမဟာသေနနာသတိများစွာရှိတော် မေစုနာပေမိကိနာမေစုနာထိုပေမိနဲ့လောငါတော်ဟာသင်္ကရံရချင်းပေးထားခြင်းသင်္ကရံရချင်းပေးထားခြင်းသို့လက်ဆောင်ပေးထားခြင်းခုခါနိုင်အောင်သုဇောဝါစုဆောင်ထားခြင်းလေနာမရှိဘူးနာအထိမရှိသေးအဲဒီပင်မင်းမှာစစ်တီတွေကပေါ်တယ်တရားသေးကြောင်းတွေကိုစစ်တီတွေတော့သုံးထားပါတယ်ဟုတ်လား သိခြင်းအကြောင်းတွေဝေဒနာသင်မင်းဖြစ်ပြီးတယ်တဲ့သာရရေမှားပြီးဒီရင်သာရကသင်မင်းဖြစ်ပြီးပဲယာတိဥရုကြောင့်ဖြာနာပြီးဒီရင်အဲ့ဒါကလည်းယာတိဥရုဟာသင်မင်းဖြစ်ပြီးပဲလက်နဲ့ဗေဒာနဲ့ဖြည့်ပြီးဒီလားလည်းရှိတယ်အဲ့ဒါသင်မင်းဖြစ်ပြီးတယ်ကြည့်လို့ပါပဲဒီကြအကြောင်းတွေကတော့ဘုရားပြောတဲ့ဒီရထားတွေပါလေဆိုရှင်းတော့မရှိဘူးခုမှရှိတာခုမှသင်မင်းဖြစ်ပြီးတိုးလာတယ်ကွာ အဲပင်မင်းမှာစစ်သည်တွေကပေါ်တယ်အဲဒီစစ်သည်တွေပေါ်တဲ့ပင်မင်းနဲ့သင်္ကရံချင်းချက်ထားတာနဲ့ရှိရလားတဲ့။ဩဒီနေ့တော့ဒီလိုကုသိုလ်တွေပြုကျင်ပါသေးတယ်။ဒါဖြင့်ငါကြောင့်ဆိုင်ပါအောင်တရက်ခါကြောင့်ဆိုင်ပါအောင်စသည်ဖြင့်ဒီလိုချင်းထားတာများရှိသလားတဲ့။ဟင်ရှိပါဘူး။ရှိရလား။ဒီနေ့မသေးရသေးနဲ့ဟုတ်လို့သင်မင်းနဲ့လေ ဟောဒါသိမင်းဘယ်နာနေမှလည်းမသိဘူးဆက်တာပဲဒီကသိမင်းဆိုတော့သူကမင်းကြီးကိုရှိတယ်အောင်မင်းမင်းကြီးတော့မဟုတ်ဘူးသေတာကိုပြောတာသေတဲ့အချိန်ကျမှသိမင်းကရှိတယ်မသိခင်တော့မရှိသေးပါဘူးသေတာကိုသိမင်းခေါ်တာပဲသိမင်းတခြားမဟုတ်ဘူးအခုစိတ်ကလေးတွေတစ်ခုတစ်ခုဖြစ်ပြီးတော့ကြောက်နေတာဝိပဿနာရှိတဲ့ပုဂ္ဂိုလ်တိုင်းသိရတယ်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ကြောက်ပဲသွားနေအဲ့ဒီနောက်ဆုံးစိတ်ကလေးသုတိစိတ်ခေါ်တယ်မှန်ပါနောက်ဆုံးစိတ်ကလေးဆုံးသွားတာဟာသာသေးတာပဲနောက်ဆုံးစိတ်ကလေးချုပ်သွားပြီး ယုံနာအပိတ္တိမရှိလာရင်သေးတာပဲအဲ့ဒီနောက်ဆုံးစိတ်ကလေးဆုံးသွားတာကိုသိမင်းခေါ်တယ်မှန်ပါအခုသိမင်းကမရှိသေးဘူးဟုတ်လားမှန်ပါဗျာကိုယ်ကြာကျန်တော်မူတဲ့ဆရာတော်ကြီးနောက်ဆုံးစိတ်ရောက်တော့သိမင်းနဲ့သူတွေ့သွားပြီဟုတ်လားမှန်ပါသောသောကမတွေ့သေးဘူးမကြမ်းမှာဖြစ်နေမှမတွေ့သေးဘူးဟောနောက်ဆုံးစိတ်ကလေးရောက်သွားရင်သိမင်းနဲ့တွေ့သွားပြီတဲ့အဲ့ဒီသိမင်းနဲ့ချိန်ထားတာပဲရှိမလဲသူရှိမှမရှိသေးတယ်နောက်ဆုံးကြမှာသူကသိမှာကိုမှန်ပါ တချို့ကသင်မင်းဆိုအုပ်ကြီးတယ်အောင်မေးတာဘုန်းကြီးခန့်နိုင်တယ်တော့ဘုန်းကြီးတို့ကလည်းငယ်ငယ်ရှိသေးဟိုတကကြီးတယောက်ကလည်းဖိုးကြီးကြီးပြီဟွန်းဘုန်းကြီးတို့ရဲ့အဖို့ရွယ်တော့ရှိပါသင်မင်းဆိုတာဒါကြီးတို့သေခြင်းတရားခေါ်တာပဲသင်မင်းဆိုတာမင်းရတော့ရှိပါဘူးဟုတ်ဘူးလေရှိမှာပေါ့တဲ့သင်မင်းဆိုရင်မင်းရှိရမှာပေါ့တဲ့ဆိုတာသူကဒီလိုပြောတယ်သူသဘောကျအောင်နားလည်ကိုဘုန်းကြီးတို့မပြောနိုင်ဘူးဆိုတော့ဘုန်းကြီးတို့လည်းငယ်သေးတော့ပြောနိုင်ဘူးဆိုတော့သေခြင်းတရားပါပဲ အဲဒီသိရင်တရားဟာတရားသိကြောင်းအကြောင်းတွေဟာစစ်ပြီတွေလက်နဲ့တွေပဲအဲဒီသိရင်တရားအကြောင်းတွေများစွာရှိနေတဲ့သင်မင်းကြီးရဲ့ချင်းချတာကလည်းမရှိဘူးနောက်ပြီးတော့သင်္ကရဆိုတာကတစိုးလက်ဆောင်ပေးထားတာကိုလည်းသင်္ကရကိုခေါ်ရဲတဲ့လောကမှာတော့တစိုးလက်ဆောင်ပေးလို့ရအောင်မြင်တာကိုဆိုတာဟမ်မှန်ပါအောင်မြင်တယ်ဒီတော့ ဒီလိုဟာလေးမလုပ်ရဘူးဆိုရင်လည်းอืมဝေဝေးလိုက်လို့ရှိရင်ကိစ္စမရှိဘူးသူကဒုက္ခပဲဟုတ်လားဟုတ်တယ်ဒီလိုဟာလေးမလုပ်ရဘူးဆိုရင်ငွေနည်းနည်းပေးလိုက်ပြီးတာပဲသူကဒီလိုပစ္စည်းတွေမယူရဘူးဆိုရင်လည်းလည်းအဲငွေပေးပြီးတော့ယူလို့ရှိရင်ဒီလိုလည်းဖြစ်နိုင်တာပဲသူကကတော့အဲ့ဒါဒုက္ခလက်ဆောင်ပေးတာတဲ့အဲဒီတော့သေမင်းကိုဒုက္ခလက်ဆောင်ပေးထားတာများရှိရလားတဲ့ဘယ်ပေးလို့ဖြစ်နေမှာလို့ဒီတဲ့သွားသွားသွားသူ နောက်ဆုံးသုတိစိတ်ကလေးဆုံးသွားတာဟုတ်လားမှန်ပါဘူးဒီလိုလက်ဆောင်ပေးလို့ငွေတရားပေးလို့တစ်ထောင်ပေးလို့တောင်းပြီးတော့ဘယ်မှပေးလို့မဖြစ်ဘူးဟုတ်လားမှန်ပါငွေလည်းပေးလို့မဖြစ်ရွှေလည်းပေးလို့ဘာမှပေးလို့မဖြစ်ဘူးသူကဒီလိုလက်ဆောင်ပေးထားတာမရှိပါဘူးတဲ့နောက်တစ်ခုကသင်္ကရဆိုတာကတော့သစ်ပီဘဝတွေရံကုန်များကိုယ်ကမို့ရကိုယ်ဘက်ကသစ်ပီတွေပေါ်တယ်ဟိုစစ်တိုက်တဲ့ခါကားလာတယ်ကိုယ်ဘက်ကသစ်ပီတွေအားရခြားဘက်ကရံသူတွေကိုခုကမို့ရစုဆောင်ထားတယ် ဒီပြည်ရင်အားရှိမှမရှိရင်တားသွားမှုသွားရတယ်ရေးကြည့်တယ်အဲဒါရေးကြည့်ပါတယ်အဲဒါလိုပဲသင်္နှင်းကိုခုခံမို့သွန်းလံမို့ရာဖြစ်ပြီးဘုရားရင်များစုဆောင်တာရှိပါရဲ့လားဘယ်ရှိနေမှာတော့ဟမ်မှန်ပါမရှိပါဘူးအဲယုံနာနေရာတရားသူအကြောင်းမျိုးတဲ့ခါကျနောက်ဆုံးသုတ္တိကလေးဖြစ်ထုတ်သွားတာပဲအဲ့ဒါမထုတ်အောင်လို့ ယ်သူမှမထိနိုင်ဘူးဟုတ်လားမှန်ပါဗျာအဲလောကမှာဆေးပြာကြီးတွေမနာကောင်းတယ်ဆိုတော့သူတို့လည်းမထိနိုင်ဘူးဟုတ်လားအဲအာနာရှိတဲ့မင်းတွေပါလေလည်းမထိနိုင်ဘူးအဲမြင့်မြတ်တဲ့ယဟန်တွေကလည်းမထိနိုင်ဘူးယဟနာပုဂ္ဂိုလ်တွေလည်းမထိနိုင်ဘူးဘုရားတော်မထိနိုင်ဘူးဟုတ်လားမှန်ပါဗျာအဲကမ္ဘာလောကကြီးမှာဘုရားသခင်ကဆံရင်းတယ်ဆိုပြီးတော့ပြောတဲ့ပုဂ္ဂိုလ်တွေကတော့သူတို့ထိနိုင်မဲ့အဓိပ္ပာယ်ရှိတာပေါ့လေတကယ်တော့လည်းမထိနိုင်ပါဘူး ဘုရားသခင်ကိုယ်ဝယ်နေတဲ့ပုဂ္ဂိုလ်တွေလည်းသိတာပဲမို့လားသိပါဗျာဘုရားသခင်ကိုယ်ဝယ်တာနဲ့မသိလဲနေတာပဲရှိမလို့ဟမ်သိပါဗျာအဲငငယ်ရွယ်လည်းသိတာပဲဘုရားသခင်ကိုယ်ဝယ်တဲ့ပုဂ္ဂိုလ်ငငယ်ရွယ်သိတာရှိတာပဲဟုတ်လားသိပါဗျာတချို့လေမွေးဒီကသာသိတယ်ဟုတ်လားမှန်ပါမွေးဒီကသာသိတော့စဉ်းစားကြတာကောင်းတာပေါ့ကွာဘုရားသခင်ကိုမိဘတွေဘိုးဘွားတွေလက်ထက်ကကိုယ်ဝယ်လာရတယ်ဒါတွေကနေပြီးတော့ သားလေးမွေးလာတော့ချက်ချင်းသေသွားတယ်ဆိုရင်ဘုရားသခင်ကတို့ဒီသားလေးသိအောင်ဘယ်နဲ့အောင်ဖန်ဆင်းပါလိမ့်မလို့စဉ်းစားကြံကောင်းလားကောင်းပါဗျာသူ့ကိုယ်ဝယ်လာတာလည်းကြာလာပြီဘို့အတွက်ချမ်းသာအောင်လို့အသက်ရှင်လို့ဆရာကောင်းတယ်ဘယ်နဲ့ဒီကလေးလေးကိုဘိုးကြီးသိအောင်ဘုရားသခင်ကဘယ်နဲ့လုပ်ပါလိမ့်မလို့ဟုတ်လားမှန်ပါစဉ်းစားကြံကောင်းတယ်ဒါပေမဲ့လို့သူ့ဘာသာရေးတရားတွေကတော့ ရှင်းအောင်လို့ဒီလိုဖြေပေးတယ်ဘယ်နဲ့ပေးတော့ဘုရားသိငှားချစ်လို့စောစောခေါ်တာတဲ့ဘုရားသိငှားချစ်လို့စောစောပေးတဲ့ပုဂ္ဂိုလ်ဘုရားသိငှားစောစောခေါ်တာတဲ့ဆိုဘုရားသခင်ရှင်းမှာကြောက်ရကောင်းလို့ရှင်းတာပေါ့ဟမ်မှန်ပါဗျာကောင်းလားကောင်းပါကောင်းနေလားဘုရားသခင်ရှင်းရဲ့နာမပြရမှာဘူးဆိုတာဘုရားသခင်မရှင်းမှလည်းသာဆိုတာအဲဒီလိုဟောတာတွေဒီလိုပဲသူကအဖြေပေးတယ်အဲဒါအဲဒီသင်္နေနဲ့ ချင်းချင်းလည်းပေးကြတာမရှိဘူးတကယ်လည်းဆောင်ပေးကြတာမရှိဘူးခုကနဲ့အောင်သစ္စီဘုရားရဲ့သူဆောင်တာကလည်းမရှိဘူးသစ္စီဘုရားရဲ့အများကြီးရှိနေတဲ့ပုဂ္ဂိုလ်လည်းသိမင်းနဲ့တွေ့တဲ့အခါကျသိရတာပါပဲသိရင်ကသိရတာပဲဘယ်သူမှမတတ်နဲ့ဆေးကဓမ္မသောကမင်းကြီးဆိုတာနာမည်ကြီးပေါ်လေနောက်ဆုံးတစ်နေ့ကျတော့သူလည်းပဲဘယ်သူမှမတတ်နိုင်ဘူးသိရတာတဲ့အဲဒါကြောင့် နာယိနောသင်္ကရံဒေနမသေနနာမေဇနာဣယသမအချင်းကြောင့်သောငါတို့အားမဟာသေနေနာညာတော်ဟုရှိသောဒေနမေဇနာထိုပင်မင်းနှင့်သင်္ကရံယသိမ့်ပေတာခြင်းသဘေလဆောင်ပေတာခြင်းခုဘာနာအသုတိဝဝရေစုဆောင်ထားခြင်းသည်နတ်အဖြစ်မရှိသည်သာဒီသာသမထို့ကြောင့်သူဝင်တဲ့ပြန်က၌ မရဏံတရားမျိုးဆင်းရဲမျိုးကိုပေါ်စဉ်ကဘယ်သူသိနိုင်ပါနည်းဒါသမားဆိုတော့မသိနိုင်တော့ကြောင်းယခင်အသိဉာဏ်ရှင်မျိုးကမသိနိုင်တော့ကြောင်းအာတဗံသမဗရာလုံးလာပြင်ပြုစဉ်ပြုလိုက်သောကိစ္စကိုဣဇေဝကိစ္စမတ္တပေါ်စဉ်ဣဇေဝကိစ္စဣဇေဝနိဗ္ဗာန်တဲ့နေ့ရမရှိယနေ့ပင်ကိစ္စကာတာဗံပြုလို့ရမည်လို့မြတ်စွာဘုရားဟောတာတဲ့ အဲဒါနားလည်တော့ပါရဲ့ကုညသမုတ်ကလေးတွေဖြီးထားတယ်ကုညပါဠိလိုတော့တူတူလေးပဲဒါပေမဲ့လည်းပါဠိတော်ကပါဠိမတတ်ရင်သိပြောအပေါ်လွင်သစ္တိများတဲ့သေမင်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါသစ္တိများတဲ့သေမင်းနဲ့မိတ်ဖွဲ့ထားခြင်းရှိရလားလို့မရှိဘူးနော်အဲဒါဒီနေ့သိဖို့မိတ်ဆွေမိတ်ဖွဲ့ထားတာလည်းမရှိဘူးမိတ်ဖွဲ့ပြီးတော့ အဲဘယ်နည်းကြမှာပြေရစီလို့ဒီလိုချင်းပြတာလည်းမရှိဘူးရဲ့အာဒဇောပေသာစိအင်အာသုထားခြင်းလည်းမရှိပါအာဒဇောလည်းကောင်းပေထားခြင်းလည်းမရှိပါဘူးတဲ့အဲဒီမင်းကဒဇောလည်းကောင်းပေထားတာလည်းမရှိဘူးအာဒဇောပေသာစိအင်အာတွေစုဆောင်ထားတာလည်းမရှိပါဘူးတဲ့ဘုံကူ အသိမင်းနဲ့မိတ်ဆွေဖွဲ့ပြီးတော့ရစ်သိမ်းထားတာဒီလိုလည်းမရှိသူတို့လည်းဆောင်ပေးထားတာရစ်သိမ်းအားတွေစုဆောင်ထားတာလည်းမရှိထို့ကြောင့်လက်ချာမသေးကြောင်ဧကန်တိမသိပါလက်ချာမသိဘူးဆိုတာဧကန်တိမဆွနိုင်ပါဘူးတဲ့မှန်တယ်တဲ့မှန်နေတော့တော့မှန်ပါတယ်ဒါပေမဲ့အဲဒီတော့မှန်ရင်မှန်ရင်လည်းဒီသောတာတွေရှိတာပဲအဲဒါလေးအင်းနောက်တစ်ခုကြံနေတဲ့၄ဘက်ရှိတယ်သူကအတူတူနဲ့ရှိလို့မရဘူး နေ့ရမပြင်းရင်နေ့ပင် အလင်းများအထုပါဒါကြောင့်မို့နေ့ရပြင်မပြင်းပါနဲ့တော့25မှသက်ခါမှမရှိပါနဲ့တော့ယနေ့ပင်အလင်းများအထုပါလို့ဆောင်းမကလေးပြေဖို့ဆိုင်ဒါလေးသိကြလို့ဖြစ်ပြီးများတဲ့ဖြစ်ပြီးများတဲ့သင်္င်းနဲ့ဖြစ်ပြီးနဲ့မိတ်ဖွဲ့ထားခြင်းမရှိပါမိတ်ဖွဲ့ထားခြင်းမရှိပါ ဖြစ်ပြီးများတဲ့သင်္င်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါဖြစ်ပြီးများတဲ့သင်္င်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါဘုရားကြီးကမှာဖြစ်ပြီးများတဲ့သင်္င်းနဲ့မိတ်ဖွဲ့ထားခြင်းမရှိပါဖြစ်ပြီးများတဲ့

တဇုပိသစိအင်အားတဇုပိသခြင်းစိအင်အားကိုစုထားခြင်းတဇုပိသစိအင်အားစုထားခြင်းလည်းမရှိပါလို့ဆိုရမယ်တဇုပိသစိအင်အားစုထားခြင်းလည်းမရှိပါ ဒောပေထာဒောပေထာသိခင်အားသိခင်အားသုထားခြင်းလည်းမရှိပါသုထားခြင်းလည်းမရှိပါဒောပေထာဒောပေထာသိခင်အားသိခင်အားသုထားခြင်းလည်းမရှိပါသုထားခြင်းလည်းမရှိပါဒောပေထာသိခင်အားသုထားခြင်းလည်းမရှိပါဒောပေထာသိခင်အား ဆိုလည်းကောင်းနေပေးတာကလည်းမရှိဘူးအဲ့ဒီမင်းကိုတွန်းလှမ်းဖို့ရာဆင်းအားရစုတာကလည်းမရှိဘူးထို့ကြောင့်လက်ဆံမသေးရဧကာတိမရှိပါဒါကြောင့်မို့သူ့ဝေမရဏလက်ဆံကသေနီရှင်ကြီးကိုပေါ်စင်တာဘယ်သူနဲ့မှဧကာတိမရှိဘူးတဲ့ ဆိုရမယ်ထို့ကြောင့်နတံထို့ကြောင့်မသေးယံမသေးယံဧကံတိမသိပါဧကံတိမသိပါထို့ကြောင့်နတံထို့ကြောင့်မသေးယံမသေးယံဧကံတိမသိပါဧကံတိမသိပါထို့ကြောင့်နတံထို့ကြောင့်မသေးယံမသေးယံဧကံတိမသိပါဧကံတိမသိပါ ေ့ပေါ်တယ် ခံရအောင်ခုနလည်းပဲသဇုပိထစိအင်အာသုထားခြင်းလည်းမရှိပါပြန်တယ်။ကာယံတစ်ခုတော့ထားနေတယ်။ထားပြန်ရင်တန်းနိုင်မှုလို့ဒီပညာထက်ရင်မပေါ်ဘူးသူပြန်ထားမှထားနေကူပါလေထားနေ။ဝဉင်းဖြစ်တယ်လို့ဆိုတာပဲသူသင်္ဃာသင်္ဃာစံပြီးမှဒါပေမဲ့တန်းနိုင်လို့ထားမှနေ့ရက်မပြင်းတဲ့နေ့ရက်တွေမပြင်းမရှိပဲနဲ့ယနေ့ပင်အလင်းများအထုပ်ပါလို့သိစီဝယနေ့ပင်လည်း ကိစ္စံကာတာပါပြုရမယ်လို့ဆိုတဲ့အတိုင်းနေရမပြင်းနေရမပြင်းယနေ့ပင်ယနေ့ပင်အလင်းများအာထုတ်ပါနေရမပြင်းနေရမပြင်းယနေ့ပင်ယနေ့ပင်အလင်းများအာထုတ်ပါနေရမပြင်းနေရမပြင်းယနေ့ပင်အလင်းများအာထုတ်ပါ သမာဓိကိစ္စ၄ပါးဖြင့်ပြုရင်းတဲ့အမှုဆိုတာဘာလို့ဆိုရှင်နာကဟောခဲ့ပြီးသားပါပဲဆို

အတိတံလုံးလေးကြီးသောဒိဋ္ဌိယောနာနာကမေယတနာဒိဋ္ဌိဖြင့်အစဉ်လိုက်၍မကြံရလွန်ပြီးတော့တရားပြီးပြီးတော့တရားတွေအတိတ်တရားတွေဆိုရှိရဲ့အဲဒါတွေကိုတဏှာဒိဋ္ဌိဖြင့်လိုက်ပြီးကြာမနေနဲ့တဏှာဒိဋ္ဌိဖြင့်လိုက်ပြီးတော့စဉ်းစားမနေနဲ့ဆင်ញံမနေနဲ့များဖြင့်ဒါလိုက်နေကြတာပဲ မြင်မိတာတွေပြန်စဉ်းစားကြားပြီးတာတွေပြန်စဉ်းစားနာမိတာစားပြီးတာတွေ့ရှိပြီးတာသိကုသကြံပြီးတာရှင်းအောင်နှောင်းပြီးတွေကိုပြန်ပြန်ပြီးတော့စဉ်းစားဆင်ခြင်ပြီးတော့တဏှာတွေဒိဋ္ဌိတွေကိလေသာတွေဖြစ်နေတာနိဒ္ဒသာဇာကောင်းတဲ့ဇာတိတဲ့သာလာပဲနိဒ္ဒသာဇာမကောင်းတဲ့ကောင်းတဲ့ဥစ္စာတောင်းလာတာပဲဒိဋ္ဌိဖြင့်လည်းအဲဒီမြင်လာကြတာတွေကငါပဲငါပဲနဲ့ဒိဋ္ဌိနဲ့ဒီလိုလိုဆွဲလန်းတာပဲအဲဒါကြောင့် သိပြီးသားတရားတွေကိုအတိတ်တရားတွေကိုတဏှာလေးဖြင့်လိုက်ပြီးတော့စဉ်းစားနေပါနဲ့ကြားမနေပါနဲ့နာတိခေခေအနာဂတံနာဂတံမလာမရောက်သေးမဖြစ်သေးတော့အနာဂတ်ပြောနာတိခေခေမျောလင်းမတောင်းတော့ရအနာဂတ်ဆိုတာကမလာသေးဘူးဖြစ်သေးဘူးအခုမဖြစ်သေးတော့ကြာမှဖြစ်မယ်ခဏဖြစ်သေးနေခြင်းကကြာမှတစ်ခါကြာမှ အဲဒီလိုနောက်မှဖြစ်မဲ့ဥစ္စာအနာကတရားခေါ်တယ်မဖြစ်သေးတဲ့ဥစ္စာပါပဲအဲဒါလည်းပဲမညှို့လည်းမတောင်းတာပါနဲ့ဘယ်လိုဖြစ်ပါလိမ့်ညာလည်းဖြစ်ပါလိမ့်ဒီလိုမတောင်းတာပါနဲ့ဒါကျေဟောတာလည်းရှိပါတယ်အခုအချင်းရုပ်ပဲဒီမှာပြတ်တာဘာကြောင့်အတိတ်တရားကို ပြန်ပြီးတော့မစဉ်းစားရတယ်လေဘာကြောင့်အနာဂတ်တရားကိုမမျှော်လင့်မတောင်းတာရတယ်လို့ဆိုတော့အဲ့ဒီအကြောင်းကိုလည်းပြရတယ် သရတိတာဘိနန္တအပတိသနာတံယသမအချင်းကြောင့်ယံချင်းယံအတိတံအချင်းဒိဋ္ဌိယရိအတိစီတံတောဒိဋ္ဌိယရိပဟိနံချုပ်ပြောက်ခဲ့ပြီဘိနံဆိုတော့ပါဠိမှာအနေပေးရုပ်ပြစဉ်ကဘိနံပယ်အပ်ပြီလို့ဒီလိုလေးပဲဆိုအခုဒီမှာတော့ပယ်တာဟုတ်ပါဘူးသူကသူ့ဟာသူဖြစ်ပြနေတာကိုပြောအဲဒါကြောင့်ဒါရတာကဘိနံလူရင်းနဲ့ကို နိရုဒ္ဓံချုပ်သွားပြီအချင်းအတန်အဲချုပ်ချင်းတော့ရောက်သွားပြီချုပ်ွယ်တော့တာပြောတာလားတဲ့ဒီနာဆိုအတိတ်တရားတွေကဖြစ်ပြီးသားတရားတွေမရှိတော့ဘူးတဲ့ပျောက်သွားပြီမနေ့ကမြင်ခဲ့သိခဲ့တာတွေဒီနေ့ရှိပါအောင်မလားမရှိတော့ပါဘူးဗျာဒီနေ့မြင်သိတာတွေမှလည်းမနေ့ကမြင်ခဲ့သိခဲ့တာတွေရှိရှိပါအောင်မလားမရှိပါဘူး ဆင်းကတော်တော်ကြီးကတရားမောခင်ကမြင်ငယ်သိကြတာတွေရှိတယ်အခုအဲ့ဒါတွေရှိပါဦးမလားရှိပါပါဘုရားရှိဘူးဒီတရားတွေဆိုတာမှန်မှန်လားတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဆက်ဖြစ်နေတာအဲဖြစ်ပြီးသင်းကြောက်တာရှေးကာလကတူးကြတာတွေအဲ့ဒါတွေပြန်ပြီးစဉ်းစားပြီးတော့မနေပါနဲ့ဘာကြောင့်လဲဆိုအဲ့ဒါတွေမရှိပါဘူးပုံသွားပါပြီဖြစ်ပြီးပြက်သွားတယ်မရှိဒါပေမဲ့လို့ တတိပုဂ္ဂိုလ်တွေကရှိတယ်လို့ထင်နေတာဟုတ်လားရှိနေကြပါဗျာသူများကုံမပြောနဲ့ကိုယ်ကိုယ်ကငငယ်တဲ့ကမွေးလာတဲ့ကသူရတိဒီတိုင်းပဲတတိတိကြီးလာတယ်လို့ထင်ဘူးလားရှိနေပါဗျာအဲရသော်ပြဟောတာတော့အနိစ္စဒုက္ခအနာတ္တဒီလိုဟောတာအဲဆရာသမားတွေကလည်းအနိစ္စဒုက္ခအနာတ္တတွေဟောတယ်ဒါပေမဲ့လို့ ကိုယ်တိုင်သိတာကတော့အဲ့လိုမဟုတ်ဘူးမြဲတယ်လို့ထင်တာပဲဟုတ်လားမှန်ပါဗျာဩရုပ်ကိုကြီးညာဒီတိုင်းပဲငငယ်ကရုပ်ဒီတိုင်းပဲအရင်ကရုပ်ဒီတိုင်းပဲဒီလိုထင်တာဒီကိုကြီးဒီတိုင်းနေတယ်ထင်တာသိရတယ်လေငယ်ကသိရဆိုတဲ့ဒီစိတ်သေးတည်နေတယ်လို့ထင်တာတယောက်သေးကနေပြီးတော့မြင်လိုက်ကြားလိုက်နဲ့သိနေတယ်လို့ထင်တာအဲ့တော့ယောဝနာရောမြဲတည်နေတယ်ထင်တာအဲဒီလိုကရုပ်ကိုကြီးတော့မြဲလို့ဝိပဿနာမရှိပါဘူးဒီလိုတော့ဟာရုပ်ကိုကြီးမြဲကြတယ်မရှိပါဘူး ရားဟောတာထဲမှာယုံနာတရားတွေမြဲတယ်လို့ဟောတာရှိရလားမရှိပါဘူးသဗ္ဗံဘိက္ခုအနိစ္စံအလုံးစုံသောတရားအမြဲမမြဲတာကြီးတယ်ပဲသဗ္ဗေသင်္ခါရအနိစ္စအလုံးရရတဲ့ပုဂ္ဂိုလ်တွေများမှာဒါတွေလုံးစုံသောသင်္ခါရသင်္ခါရတရားတို့ဖြင့်အနိစ္စမမြဲဘူးရဲ့ဒါသင်္ခါရအဖြစ်ဖြစ်ရုပ်ဖြစ်ဖြစ်နာဖြစ်ဖြစ်အဲပရိပုဂ္ဂိုလ်တွေနေကကိုကြီးလို့ထင်တာတော့တောင်ကြီး အဲတုံးကြီးပန်တုံးကြီးစသည်ဖြင့်ဒီလိုရှင်းတာတွေအဲ့ဒါတွေလည်းပဲဒီမနည်းရဲ့ဒုတိယတွေစူပေါင်းမိတည်နေတာအသေးဟောင်းတော့ကြောင်းနေနေတာပဲနေရတာမရှိဘူးကိုယ်ပိုင်ညာမရှိသေးလို့မသိလို့ဒါပဲဝိပဿနာဉာဏ်ရင့်တဲ့အခါကျတော့ခြေတိုင်းခြေတိုင်းနဲ့အကုန်သိတာကုန်သိအောင်လို့လည်းလိုက်ရအောင်တော့အဲဒီတော့ရှင်းပြီးပြောက်သွားတဲ့အတိတ်တရားတွေဟာအခုမရှိတော့ပါဘူးတဲ့အာတန်တော်အတိတ်တရားတွေ ပိဏံချုပ်သွားကြပြီမရှိတော့ဘူးသဒ္ဓမာထို့ကြောင့်အတိတံကွယ်လွန်ပြီးသောဒိဋ္ဌိကိုနတ်နွားရမေယတနာဒိဋ္ဌိနဲ့စဉ်းစားရကြရင်စဉ်းစားမနေပါနဲ့ရှိမှမရှိတော့တဲ့ဥစ္စာတွေစဉ်းစားနေလို့ဘယ်နေရာကြမလို့ဟမ်မှန်ပါဘူးလည်းဒီမှာကျမကိုမြတ်ဥပမာလေးနဲ့ပြောအောင်မယ်အပတိသနာဂတံနာဂတံသနာဂတရားသိလေအပတံ မရောက်လာရင်မဖြစ်လာရင်အနာဂတ်တရားစွာလည်းပဲအခုမရှိသေးဘူးတဲ့တော်ကြာမှဖြစ်မယ်သိချင်းငါမှဖြစ်မယ်သရခါမှဖြစ်မယ်ဒီလိုအားတွေကိုအဲအခုမရှိသေးပါဘူးတဲ့မရှိသေးတာတွေကိုတဏှာလေးကြီးဖြစ်လိုက်ပြီးတော့ကျော်လင်တောင်းတာနေတော့ဒါလည်းမတော်ပါဘူးတဲ့နာပတိခင်ခေလာတရားလည်းမတောင်းတာပါနဲ့အဲဒီလိုဆိုပါလေအဲအတိတ်တရားကပြည့်သွားလို့ မရှိတော့လို့အဲ့ဒါဒီတရားကိုလည်းပြန်ပြီးတော့မစင်စားနဲ့မကြံစီနဲ့အသည့်အနာဂတ်တရားကိုလည်းပဲကြံစီပြီးတော့မနေနဲ့အဲ့ဒါလို့ဆိုလိုပါတယ်အဟောင်းကိုလည်းမကြံနဲ့အသည့်ကိုလည်းမကြံနဲ့ဘုရားသမုဒ္ဒုလေးရေးတယ်အဟောင်းယဉ်ကြီးကြပြီးဒီဒီဒီပြန်ပြီးတော့စင်စားမနေနဲ့အသည့်မမြင်မသိရသေးတာတွေဘယ်လိုဖြစ်ပါညာလို့ဖြစ်ပါစေမတောင်းတာနဲ့

သစ္စုပန်တွေကသိတဲ့သိတိုင်းမှာရှိအဲဒါဒီနေ့ထင်ငါကျွန်တော်ပြောမယ်အနည်းချင်းကုန်သွားအဲသိတဲ့သိတိုင်းမှာဖြစ်တဲ့တရားတွေရှိရဲ့အဲဒီတရားတွေလည်းတတတတထိုးထိုးဖြစ်ခိုင်းမှာပဲရှိရမယ်ဖြစ်နေတော့မယ်မြင်မြင်တော့ကြားရင်ကြားတော့ဒီလိုရှိရမယ်လို့ဆိုလို့ရဟုတ်လားမှန်ပါဗျာအတိပဌာနာပုတ်တရားတော်ကဒါနဲ့သိသိသိအာကိုက်တယ်ကြီးတယ်သွားရင်သွားတယ်လို့ရှိရတယ်သွားရင်သွားရင်ကသွားရုပ်တရားအစင်းစင်ဖြစ်နေတာကို အဲ့ဒါတွေကိုသွားရင်သွားရင်သွားနေရင်ရှိပါကရရင်ရတာထိုင်ရင်ထိုင်တာလဲလဲရင်လဲလဲတာအဲဝေဒနာတွေလည်းပဲဒုက္ခဝေဒနာဖြင့်ဒုက္ခဝေဒနာဒုက္ခဝေဒနာဖြင့်ဒုက္ခဝေဒနာဥပ္ပကဝေဒနာဖြင့်ဥပ္ပကဝေဒနာစိတ်တွေလည်းပဲဗာစိတ်ပဲဖြစ်ဖြစ်တဲ့စိတ်စိတ်တိုင်းစိတ်တိုင်းအဲဒီစိတ်ထိုက်ကိုရှိရတာဖြစ်ပြီးစိတ်ဆိုဝင်မယ်လို့သုတ်တန်တရားကတော့ဒီကိစ္စုပန်နဲ့အနည်းဖြစ်တာကိုကိစ္စုပန်လို့သုံးထားတယ်အတိတ်တရားပါပဲရှင်းအောင်တော့မဟုတ်ဘူးအခုလောလောဆယ် ဖြစ်နေလို့ဆဲဆဲတော့သူ့လိုလည်းမဖြစ်ဘူးသူကရှင်းစိတ်ကိုနောက်စိတ်ကသာရှိရတယ်ဒီစိတ်ကိုတခြားစိတ်ကရှိဖို့ရစိတ်နှစ်ခုပြန်ဖြစ်တာရှိမှမရှိပဲဟုတ်ဖြစ်နေတော့စိတ်ကိုလည်းရှိလို့မရှိဘူးဖြစ်ပြီးသားစိတ်ကလေးပြန်ရှိရတယ်ဒါပါပဲအဲ့ဒါကိုပြစ္ဆုတ်ပန်လို့ပဲခေါ်တယ်အနိကပြစ္ဆုတ်ပန်အဲ့တော့ပြစ္ဆုတ်ပန်နာပြစ္ဆုတ်ပန်ဖြစ်သောသမင်းစာယုံနာတရားကိုဤဒါဒါဒါတို့ စစ်စေစစ်စေနာယံဝိပါဒတိအရှင်ရှုမှတ်၏ရှုမြင်၏အဲဝိပါဒတိဆိုတာအထူးထူးအမျိုးမျိုးသောရှင်းရတယ်ဆိုဝိကအမျိုးမျိုးသောရှင်းရအားဖြင့်ပတ္တိကရှုတယ်တဲ့ဝိပဿနာဆိုတာအမျိုးမျိုးသောရှင်းရတဲ့ဘယ်မျိုးတွေတုန်းအနေစအချင်းရာဒုက္ခအချင်းရာအနာတ္တအချင်းရာတို့ရင်ရှုတယ်သုံးခုကအချင်းပါပဲအကျယ်ဆိုရင်တော့ဝိပဿနာ9ပါးတဲ့ နိစ္စ ानु ပါဒနာဒုက္ခ ानु ပါဒနာအနတ္တ ानु ပါဒနာဒီကသုံးပါဝိရာဂ ानु ပါဒနာនិရောဓ ानु ပါဒနာပိဋိယအဲនិရောဓ ानु ပါဒနာပိဋိယ ानु ပါဒနာအဲနေမိဏ ानु ပါဒနာဝိရာဂ ानु ပါဒနာនិရောဓ ानु ပါဒနာပိဋိယ ानु ပါဒနာဒီက၄ပါးပေါင်း9ပါးရှိတယ်အဲဒီ9ပါးမှာအရင်းငံကတော့အနိစ္စဒုက္ခအနတ္တသုံးခုပါပဲအဲဒီအနိစ္စအစိုက်တော့ရှင်းရတယ်ရင်ရှိတာကိုဝိပဿနာကိုခေါ်သည်ရဲ့ဝိပဿနာကိုဝသနာထလုပ်တဲ့ခါကကြာတာကျတော့ ဒါရာတွေကဂုဂုတွေဟိအနိစ္စတွေအာကာရဟိပတ္တိတိဝိပဿနာဂုဂုတွေရဲ့မျိုးမျိုးဝေါမအနိစ္စတွေအာကာရအနိစ္စတွေဆင်းရဲတယ်ပတ္တိရှိတာမြင်နိုင်ဣတိဆိုကြောင့်အနိစ္စဝိပဿနာဝိပဿနာမြည်ပြီးဝိပဿနာဆိုတာယုံနာတရားတွေအနိစ္စမမြဲဘူးလို့ရှိတာလည်းရှိတယ်ဒုက္ခဆင်းရဲလို့ရှိတာလည်းရှိတယ်အနတ္တအာရကောင်မဟုတ်ဘူးသဘောတရားနဲ့ရှိတာလည်းရှိတယ်အဲဒီတော့မြင်လို့ဆင်းရဲတယ်ရှိရလို့တဲ့နောက်နိဗ္ဗာန်ကမြင်လို့ဆင်းရဲတယ်ရှိတယ်ညရောဓအင်း

ဝိပဿနာကိုအမှုပြုရဲ့ဝိဓာပညာရှိရင်အမှုပြုပြီးပွားစီရမယ်အဲ့ဒီဝိပဿနာပွားပါစေတဲ့ဒါလည်းလို့ပွားမယ်အတ္တဟိရံသမာဓိဖြင့်မဆွဲနေနိုင်အောင်အတ္တကုပ္ပဒနာတိကြောင့်ပျက်စီးမပျက်စီးအောင်အမှုပြုရဲ့အစင်မပြပွားစီရမယ်အဲ့ဒီရှိတဲ့ဝိပဿနာသမာဓိဖြင့်အကြောင်းပြုပြီးတော့ပြည့်မသွားအောင်မြင်နိုင်ကြတိုင်းနဲ့မပြတ်ရှိရမယ် တဏှာလေးကြီးဖြင့်ဒီမဆွဲမြင်နိုင်အောင်အယူမှရင်ဆွဲသွားတယ်သူနောက်ပါနေတာဟုတ်လားတဏှာအနှစ်သက်ဆရာဆိုရင်နှစ်သက်ဆရာနောက်ရောက်ပြီးတော့ဒီလိုလိုက်နေတာမုန်းကြခြင်းမုန်းကြနဲ့စိတ်ဆိုးပြီးတော့လိုက်နေတာအဲဒီတော့မလိုက်ရအောင်လို့တဲ့အတ္တဟိရာအတ္တကုပ္ပံတန်ဝိရောမနုလူကြီးအပညာရှိပုဂ္ဂိုလ်အဲ့ဒါပွားများရမယ်တဲ့အဲဒီဝိပဿနာကနှစ်သင်္ခါကျမှကျေပြောရမယ်။ဒီနေ့တော့သင်္ကုံသွားပြီ။သောမှုကလေးပဲ ဆိုဖို့လိုတော့တယ်ဖြစ်စေယုံနာပစ္စုပန်မှန်သိအောင်ရှုမှတ်ပါတဲ့အဲဒီကံကတော့နှစ်ပိုက်တည်းစီထားပါတယ်အဟောင်းကိုလည်းမပြန်နဲ့စိတ်ကိုလည်းမကြံနဲ့ဖြစ်စေယုံနာပစ္စုပန်မှန်သိအောင်ရှုမှတ်ပါတဲ့ဆိုရမယ်အဟောင်းကိုလည်းမပြန်နဲ့အဟောင်းကိုလည်းမပြန်နဲ့အသိကိုလည်းမကြံနဲ့အသိကိုလည်းမကြံနဲ့အဟောင်းကိုလည်းမပြန်နဲ့အဟောင်းကိုလည်းမပြန် ဖြစ်ကိုလည်းမကြံနဲ့အဖြစ်ကိုလည်းမကြံနဲ့သို့သာဝတ္တရာနဲ့အဖြစ်ကိုလည်းမကြံနဲ့သာဝတ္တရာနဲ့အဖြစ်ကိုလည်းမကြံနဲ့သာဝတ္တရာနဲ့အဖြစ်ကိုလည်းမကြံနဲ့အဲအောင်လေမြင်မိကြပြီလားတွေ့ပြီးပြီသားတွေအဲ့ဒါတွေပြန်ပြီးတော့စဉ်းစားဆင်ခြင်မနေနဲ့ အတိတ်ကအခုမပေါ်သေးဘူးနောက်မှဖြစ်မှဘယ်လိုဖြစ်ပါလိမ့်ညာလို့ဖြစ်ပါသေးနောင်ရည်တွေတွေးပြီးတော့မျောလင်းတောင်းတာကြီးကြားမနေနဲ့အဲအောင်းနဲ့အတိတ်ကိုအောင်းလည်းမကြံရဘူးကြံလို့စဉ်းစားပြီးတော့မနေရဘူးအတိတ်ကိုလည်းမကြံရင်မတောင်းရဘူးဆိုတော့ဘာလို့ရမလဲဆိုသစ္စုပ္ပန်တရားရှိရမယ်မြင်သေးကြားသေးပေါ်သေးပေါ်သေးတရားရှိရမယ်ဖြစ်သေးယုံနာဖြစ်သေးယုံနာကိုသစ္စုပ္ပန်ခေါ်တယ်မြင်သေးကြားသေး ဒါလည်းမြင်ပြီးတာကြားပြီးတာလေးပါပဲသုဒ္ဓနိယတော့သစ္စုပ္ပါမယ်ခေါ်တယ်ဒီမှာနိယကတော့သစ္စုပ္ပါဟုတ်ပါဘူးအတိတ်ပါပဲအနိကအတိတ်ကလေးဖြစ်နေဒါပေမဲ့လို့သစ္စုပ္ပါဆဲဆဲတော့ဥပါဒနာရှိလို့ဘယ်နည်းနဲ့မှသိဘူးဘယ်သူမှမတတ်နိုင်ဘူးဒါကတော့အဲအနိကသစ္စုပ္ပါကိုရှုရတယ်သစ္စေယုံနာသစ္စုပ္ပါအမှန်ပြီးအောင်ရှုမှတ်ပါတဲ့ဆိုရမယ်သစ္စေယုံနာသစ္စေယုံနာ သစ္ဆုတ်ပံမှန်သိအောင်ရှုမှာပါသစ္ဆေယုံနာသစ္ဆုတ်ပံမှန်သိအောင်ရှုမှာပါသစ္ဆေယုံနာသစ္ဆုတ်ပံမှန်သိအောင်ရှုမှာပါသစ္ဆေယုံနာ ှုမှတ်နေလို့ရှိရင်တော့နင်းညင်မဲ့ဆဲမပြင်းမဲ့ဆဲမဲ့ကောင်းစွာအာထုတ်ခြင်းနင်းညင်ကောင်းမြတ်ရရှိလားကိုအား တော့ဒီအမှန်ပဲအဲ့ဒီရှုမှတ်နေလို့ရှိရင်ဘာရိကာရကကောင်းသောညင်ရနေတာကောင်းသောရှင်ရနေတာပဲလို့ဆိုရတယ်ဆိုတာလက်ကျင်ကကြားမှမပေါ်ပါတော့ဘူးလေဆရာကြီးကနည်းနည်းကြောသွားတယ်ဆိုတော့လည်းနည်းနည်းရှုဟောပုံလေးပြောပြီးတော့ကျုံးမှလက်ကျန်တဲ့နေရမချွေဆိုတော့အခုတရားနာရင်းနဲ့ရှုလိုက်မှသူကိုက်သွားမှာဟုတ်လားရှုပုံလေးဘုရားတို့တို့ပြောတယ်မှန်ကတော့မြင်နိုင်ကြတယ်ပေါ်တိုင်းပေါ်တိုင်းရှုဖို့ပါတယ် ပြုတော့ကိုစာပေဝါရနဲ့ရှိမယ်ဆိုရင်လည်းပြီးတော့ဖြစ်ပါလား။စာပေဝါရတွေပြည့်ကိုရမလွယ်ဘူး။ရုပ်တုဝေဒနာသင်ညာသင်္ခါရဝိညာဉ်ဒီတစ်ခါရုပ်သင်ရှားသလားနာမ်သင်ရှားသလားစဉ်းစားနေရတာနဲ့သမာဓိဖြစ်မှာမဟုတ်ဘူး။ဆိုရင်ကတော့ဖြစ်ပေါ်လာတာလေပြီးသွားလို့ရင်းမယ်။အရာ၃၀ကားနဲ့သူကဆွဲဆုံးပဲ။ရသော်ဗျာအရာ၃၀ကားနဲ့တော့ဟောရတယ်။ဇန်တော်ဝါသွားပြီးရှိတော်တဲ့ကိစ္စမိတွေသွားပြီးဇာနာတိပြီး သွားတဲ့ခါကလာဖြစ်တာကတော့ရုပ်ပဲဝါယောဓပဲအဲ့ဒါကိုမြတ်စွာဘုရားသစ္စာမိသွားတယ်လို့သိရမယ်ရာသုံးစကားနဲ့ရာသုံးစကားတော့လွယ်တာပေါ့သက္ကာကတော့သွားတယ်မှတော့ခြေထောက်နဲ့လက်နဲ့ကိုယ်နဲ့ကိုယ်ကာကြီးဒီလိုသင်တာပေါ့အဲ့ဒါကတော့ရင်းမကြည့်ပါဘူးနောက်သမာဓိညာအားကောင်းတဲ့ခါကျတော့အဲ့ဒါတွေမပါဘူးပညာပုံသဏ္ဍာန်တွေဘာမှမပါဘူးအမည်တွေတော့မပါတော့ဘူးနောက်ဆိုတခါလဲ ရွှေတိုင်းရွှေတိုင်းပြီးနေတာအဲ့ဒါလေးကိုမှန်ကောင်းပါလားဒီနေ့ကြတဲ့အကုန်လုံးရှိရမယ်ဆိုရင်လည်းအကုန်လုံးလည်းလိုက်မရှိနိုင်ဘူးဒါကြောင့်ခွန်ကြီးတို့ကနည်းနည်းကစကြည့်တိုင်းပါလေဖောင်းတယ်လာတဲ့အခါမှာဖောင်းတယ်ပင်ကြသွားတဲ့အခါမှာပင်တယ်ဒါလေးရှိရဘိုက်ကဖောင်းတယ်လာလိုက်ပင်ကြသွားလိုက်ဖောင်းတယ်လာလိုက်ပင်ကြသွားလိုက်အဲ့ဒါအာနာပါနသုဒ္ဓလာလို့ပြောမယ်ဟိုပါဘူးအာနာပါနအကြောင်းပြုပြီးတော့ဖြစ်နေတာဘိုက်သေးကရုပ်ပါတယ် ဘယ်ထဲကတောင်းတဲ့ရုပ်ကျင်းတဲ့ရုပ်တွန်းကန်တဲ့ရုပ်ဆူစားရုပ်ဆူကြားတဲ့ရုပ်ဘယ်ထဲကရုပ်ပါလဲအဲ့ဒါကိုရှုတာပါပဲအဲ့လိုရှုနေရင်အာနာပါနလည်းပဲပြီးတဲ့ခါလည်းရှိပါတယ်ဒါပဲလေလို့အဲပထမရှုရင်းကတော့ဘယ်ထဲကတောင်းနှင်းလို့ကြားတဲ့ဝါယောဓာတ်ကအရင်းကမှာပဲအဲ့ဒါကိုရှုပြီးဝင်ကြနေကြပါထိုင်မုံကစရသော်ပြနေကြတယ်ပြင်းလင်းခွေပြီးထိုင်ပါတဲ့။ဘာလဲငါအာဟုစိတ်တော် ကုသိုလ်ပါရမရိယာအထက်ပိုင်းကိုကိုဆုံးမစွာထားပါခါစပြီးတော့မမထားပြီးထိုင်ပါတဲ့ရောပပယ်ကြီးဆိုရင်ဝိရိယမပါဘဲနဲ့ဖြစ်နေတာပရိမူခံတည်ဥပဒေတေဝါကမ္မထာအာယုန်ကြီးရှိမဲ့အာယုန်ကြီးတို့အမှတ်တရလေးပို့ထားပါတဲ့မျက်စိနဲ့ကြည့်ရမှာမဟုတ်တယ်မျက်စိတော့ကြည့်ဘူးဖွင့်ထားဖို့မလိုပါဘူးမျက်စိမိတ်ထားမှပိုကောင်းတယ်မျက်စိဖွင့်ထားလို့ရှိရင်အဲ့ဒီမြင်တာလည်းမှားရအောင်မယ်ဆိုတော့သမာဓိဖြစ်ဖို့ကမလိုဘူးမျက်စိမိတ်ထား ကိုရှုမဲ့ကံထားအောင်ဒီပို့ရတာပါပဲတစ်တိုင်းဆိုရင်လည်းတစ်တိုင်းအောင်ဒီပို့ရပဲအာနာပါနရှုမဲ့ဆိုရင်သာရိယာကပေါ်အဲ့ဒီရှုရပါတယ်အခုတော့ဘုန်းကြီးတို့ဘိုက်ကနေတောင်းနေလို့ကြားတဲ့ဝါရရရှုရဆိုတော့ဘိုက်ကိုမသတိရေပို့တာဖောင်းတယ်လာတဲ့အခါဖောင်းတယ်ပြင်ကြပါတဲ့အခါပြင်တယ်ရသုံးစကားနဲ့ရှုကြပါတယ်ဖောင်းတာကဖောင်းတဲ့နေရာပြီးဖို့ပြင်ကပြင်လို့နေရာပြီးဖို့ဒါလူရင်းပါပဲ ကောင်းတယ်ပိန်နဲ့ရှုမှန်နဲ့စိတ်တွေကတခြားထွက်သွားရင်အဲ့ဒီစိတ်ကူးလည်းပဲဒီတိုင်းဒီတိုင်းစိတ်ကိုမှတ်ရတယ်စိတ်ဓာတ်ဥပါဒနာမှန်ကောင်းပြီးရင်ဖောင်းလာပိန်လာညာမှကိုယ်ကညောင်းလာပုဒနာခြင်းတွေခဲကဒုက္ခဝေဒနာပေါ်ရင်အဲ့ဒါလည်းရှုရတယ်ဝေဒနာဥပါဒနာအဲ့ဒါကတော့အကြာကြီးရှိတော့ဖြစ်ပါအောင်ညောင်းရင်ညောင်းနဲ့ပူရင်ပူရနာရင်နာရဲသုံးချက်လေးချက်လောက်ဆိုရင်တော်ပါပြီပြီးရင်ဖောင်းလာပိန်လာညာမှအခုလိုခဏအတွင်းကြာကြီးမှမသိဘူး အတန်ကြားလို့ရှိနေကြားတယ်မှပြီးရင်ခေါင်းသာပင်သာတရားမှာဘယ်တော့ပါပဲအရှင်ကလွန်သွားတော့ဒီနေ့နမနစ်ပဲမှပါတော့နမနစ်ပဲမှနမနစ်အတွင်းကမတ်ချက်ပေါင်းအသက်ကြီးနင်းညာလိုက်ပြီးတော့30လည်းရှိတယ်40လည်းရှိတယ်50လည်းရှိတယ်60တရားလည်းရှိပါတယ်အဲဒီမှတိုင်းမှတိုင်းဓမ္မကမ္မအတွင်းမှာမဂ္ဂင်7ပါးတရားတွေပါဝင်တယ်။မမြတ်အကြောင်းရဆိုင်သေးတာသဘာဝယမမဂ္ဂင်ခေါ်တယ်။ မှားရတာကသမာဓိနဲ့ရင်ခေါ်တယ်။မှန်မိတာအယုံမှာစိတ်ကလေးစကားပြီးပြီးသွားတာကသမာသမာဓိနဲ့ရင်ခေါ်တယ်။သမာဓိနဲ့ရင်သုံးပါး။မှန်မိတာအယုံမှန်လိုက်ပြီးတာသမာဓိကြီးဒါကတော့စကားလာပုဂ္ဂိုလ်တွေမှာသိမသင်ကြတယ်။နောက်ပိုင်းကျသင်ကြပါလေ။ဉာဏ်နဲ့လည်းပန်းချပြီးကြောင်းကျိုးလည်းပန်းချပြီးအနာမစက်ဖြစ်ပြန်လာတဲ့ဒီဒိသဒုက္ခနာတဲ့ဘုံပြီးတာလက်နဲ့ကန်ကြည့်တယ်လို့သိကြကုန်သေးတယ်။အဲဒီတော့မာနတိတာသမာဓိဒီအဲဒီတော့မာနတိအောင်လို့ သေဝညုတ်ပေးတဲ့သဘောသမာသင်္ကပ္ပသမာဓိနဲ့ပါသင်္ကပ္ပပညာမဲ့ကဏ္ဍပါသမာဓိမဲ့ကဏ္ဍသုံးပါပေါင်းလိုက်ရင်၅ပါအဲ့ဒါကာရကမဲ့ကဏ္ဍအလုံးလုံးမလားဝိပဿနာကုသိုလ်တွေပေါ့လေဒါနသီလကုသိုလ်တွေပြုတဲ့ခါလဲဒီလိုပါပဲသူတို့ဒီ၅ပါးသောတရားတွေကတော့ပါနေတာပါပဲသီလကြလို့ဆိုရင်တော့အပူလေးပါတာလေးတွေတို့ အဲဒီမဲ့ခင်၅ပါးသူတိုင်းသူတိုင်းနိုင်ငံမဲ့ခင်၅ပါးကိုပွားသမာဝဇ္ဇသမာကမ္မသမာဓိဝဆိုတဲ့ဒီလမဲ့ခင်၃ပါးကတော့ဒီလောက်ဆောက်တည်ထားရတာပြည့်စုံလာပြီတဲ့အပြည့်ဘူးဒါကြောင့်မို့အဲဒီဒီလမဲ့ခင်ပါတဲ့အလုံးမဲ့ခင်ဖြစ်ပါပဲမတိုင်းမတိုင်းမဲ့ခင်ဖြစ်ပါတဲ့လေပွားတယ်အဲဒီလိုပွားခြင်းဖြင့်ဝိပဿနာမဲ့ခင်နဲ့သင်တိုင်းတွေ့တယ်ပြီးတော့နောက်ဆုံးအရိယာမဲ့ခင်ဖြစ်တာပဲသောတာပတိမဲ့ကိုရောက်သောတာပန် ဖြစ်သွားတယ်သရိုင်းနဲ့ကိုရောက်တာဖြစ်နိုင်နေလို့ငါပြရတဲ့ကိုသာနာဖြစ်အဲဒီလိုဖြစ်အောင်အထုတ်ဖို့ရမြတ်စွာဘုရားဒီဗာဒီကာရတာပုံမှာဟောတာဒီလိုလေးနဲ့အမှန်ပြည့်စုံပါတဲ့အတ္တဟိရံအတ္တကုပ္ပံတံဝိဒွာမှုလေအတ္တဟိရံတနာရိဖြင့်မဆွဲငင်နိုင်အောင်အတ္တကုပ္ပံတနာရိကြောင့်ပြည့်စုံမရှိအောင်တံတို့အနိစ္စသတိဖြင့်သုသောဝိပဿနာဉာဏ်ဟော အနုဘိဝရေအစင်ပြပွားရရမည်အဲအရိယာမေဖို့တောင်အစင်ပြပွားပါတဲ့အဲဒီတော့သင်ကြားတဲ့အတိုင်းခဏစပြီးတော့လည်းအာထုရာပြီယောဂီအဟောင်းတွေတော့သူ့ပြောကြအောင်လည်းယောဂီဖြစ်ပြီးအာမထုတ်ကြည့်တဲ့ပုဂ္ဂိုလ်တွေကအာထုမီလေးရပါရင်အနာကြတယ်ကိုယ်ရင်ရောက်တော့လည်းကိုယ်ရင်ကိုအားတဲ့အချိန်မှာရတော့သူ့မှနေရင်ဝိပဿနာကုသိုလ်ဖြစ်တာပဲဒါနေ့တော့ဒီရင်ကြတယ်လက်ရှင်ကကျမ်းမှာ

မျှပေးပါကုန်၏သုံးဆုံးသောသတ္တဝါအပေါင်းတို့သည်မြတ်ရကြ၏ကိုယ်စိတ်နှပြသမာရ